ဆင်ရေးလဲဦးဇင်းတို့ဟောလက်ဆံတရားကိုဆက်ပြီးဟောကြအနာကြကြရအောင်အဲ့တော့ကျွန်တော်ဥဇံပဒမဝိပဿနာဘာဝနာကမ္မဋ္ဌာန်းနေအာထုတ်ခြင်းရတဲ့ဒါသူတော်ကောင်းတွေအနေနဲ့ဝိပဿနာရှင်းနေနေတဲ့ပတ်သက်လို့ဦးဇင်းတို့အခြေခံဝိတုဒ္ဓိခုနှစ်ပါးကိုနားလည်ထားကြရမယ်အဲဒီဝိတုဒ္ဓိခုနှစ်ပါးကိုဦးဇင်းတို့ပြန်ပြီးတော့ကြားကြရအောင် ဆိုနံပါတ်1ဦးဇင်းတို့သီလဝိတ္တုဒ္ဓိနံပါတ်2စိတ်တဝိတ္တုဒ္ဓိနံပါတ်3ဒိဋ္ဌိဝိတ္တုဒ္ဓိနံပါတ်4ခင်္ခာဝိတရဏဝိတ္တုဒ္ဓိနံပါတ်5မကမကညနာတဒနာဝိတ္တုဒ္ဓိနံပါတ်6ပရိပဒညနာတဒနာဝိတ္တုဒ္ဓိနံပါတ်9ညနာတဒနာဝိတ္တုဒ္ဓိဆိုပြီးဒီဝိတ္တုဒ္ဓိ9ပါးကိုဒါအစဉ်အတိုင်းကျင့်ကြရတယ်ဒီလိုအစဉ်တိုင်းဝိတ္တုဒ္ဓိ9ပါးကိုရှင်းမှမှမိမိတို့လိုလားတောင်းတအပ်တဲ့ ဆင်းရဲဒုက္ခတို့ကုံဆုံးရာဒါနိဗ္ဗာန်ကိုမျက်မှောက်ပြုကြမယ်ပေါ့အဲ့တော့ဒီဝိသုဒ္ဓိခုနှစ်ပါးကိုတော့မိမိတို့ကအစဉ်တိုင်းငါတို့ကျင့်ရမှာဒီဝိသုဒ္ဓိခုနှစ်ပါးကိုဒါကျော်သွားလို့ကျော်ကျင့်လို့မရဘူးတဲ့သဘောကြရအဲ့ဒါမှဦးဇင်းတို့ဒါသီလဝိသုဒ္ဓိနံပါတ်1ဒါသီလဝိသုဒ္ဓိအရာဒါဥကျင့်သီလတွေပေါ့ကာယကံဝစီကံစောင့်စည်းရ ပြီးတဲ့အခါကျတော့အဲဒီကိုချင်းသီလတွေလုံးကျုံပြီးကာယကံဝေစီကံအထူးသဖြင့်လူတို့တက္ကကြီးတွေတက္ကမကြီးတွေဆိုတော့၅ပါးသီလ၈ပါးသီလ၉ပါးသီလစသည်အဖြစ်ပေါ့စနိုင်တယ်ဒါစနိုင်တယ်လို့သီလတရားတွေခံယူခြင်းတော့စောင့်တည်ဟောပြီးလို့တရားတရားတွေလုံးကျုံပြီးကာယကံဝစီကံတွေစင်ကြယ်ပြီးဆိုတဲ့အခါဒါသီလဝိသုဒ္ဓိဖြစ်ပြီးအဲတဆင့်တက်ပြီးတော့သီလဝိသုဒ္ဓိဖြစ်တဲ့ပုဂ္ဂိုလ်ကစိတ်တဝိသုဒ္ဓိတဆင့်တက်ရ စေတဝိသုဒ္ဓိမှာတကားတဲ့စိတ်အငြိနိဝရဏအငြိကြီးကြီးကင်းစင်ပြီးတော့စိတ်တက်ကစင်ကြင်နေရဒီပိုင်းနဲ့ပတ်သက်လို့တော့ဒါဦးဇင်းတို့ဥပ္ပဇာရသမာဓိဒီအပ္ပနာသမာဓိဇန်သမာဓိဒီပေါ့ဒါတမျိုးမျိုးရအောင်ကြိုးစားရအနည်းဆုံးဥပ္ပဇာရသမာဓိလောက်ရရင်ဒါစိတ်တဝိသုဒ္ဓိဘိုင်းမှာဒါစိတ်တဝိသုဒ္ဓိဖြစ်ပြီဒါလိုပြောရအဲ့တော့ဥပ္ပဇာရသမာဓိတော်၎င်းဇန်သမာဓိဒီတော်၎င်းရဖို့ကဒါသမထကမ္မဋ္ဌာန်းဤအထုတ်ကြရမယ် အဲဒါကိုမိမိတို့ကတော့ဒါတိတိကျကျပေါ့လေနားလေသဘောပေါက်ထားရတမာတိဒီသမထကမ္မဋ္ဌာန်းတွေအမတုတ်တော့ပါဘူးဆိုတဲ့ဒါစိတ်ကူးမျိုးတွေမိမိတို့ဒါဖြောက်ကြည့်ရစေတဝိတ္တုရိဖြစ်ရအတွက်သမထအလုပ်ကိုမိမိတို့ကမလွဲတာမရှောင်တာလုပ်ကိုလုပ်ရမယ်ဒီလိုလေးနဲ့သဘောကျအဲလိုသဘောကျပြီးတော့စေတဝိတ္တုရိဖြစ်ပြီးဆိုကြဆိုသမထကမ္မဋ္ဌာန်းတွေကိုအထုတ်လိုက်လို့ ဥပ္ပဇာရတမာရီသို့မဟုတ်ဇန်တမာရီတစ်မျိုးမျိုးရပြီဆိုတဲ့သူတော်ကောင်းတွေတစ်ဆင့်တက်ပြီးဒိဋ္ဌိမစ္ဆုတ်ဒီခုလို့ရပြီတမာရီရှိနေပြီဆိုရင်ဒါတရားဗုဒ္ဓဉာဏ်ဖြစ်ဖို့ရန်အကြောင်းပဲတမာတိတရားဗုဒ္ဓဉာဏ်ယုတ်ကိုယုတ်အရှိအတိုင်းပရမတ်သဘောဉာဏ်အမြင်ဆိုင်အောင်နာငုံနာအရှိအတိုင်းပရမတ်သဘောဉာဏ်အမြင်ဆိုင်အောင်ဒါဒိဋ္ဌိဝိသုဒ္ဓိဖြစ်စဉ်တက်လာဒါတမာတိရှိတဲ့ပုဂ္ဂိုလ်တို့ဒိဋ္ဌိဝိသုဒ္ဓိတစဉ်တက်တဲ့အခါမှာဒါစပြီးတော့ဒီပိုင်းကြမှာ ဒါဦးဇင်းတို့ဉာဏ်စဉ်16ပါးကလည်းစဒိဋ္ဌိဝိတ္တုဝိတ္တုခုနှစ်ပါးနဲ့ကြည့်ရင်ဒါ၃ခုမြောက်ဝိတ္တုဒါပေမဲ့ဉာဏ်စဉ်ကကြတော့စတဲ့အခါကျတော့အဲ့ကြာမှနံပါတ်1စနာမရူပပြိစေတာဉာဏ်အဲ့ဒီဘက်မှာစပြီးတော့ယုတ်တရားတွေကိုဒါပရမတ်ကိုဉာဏ်မြင်စိုက်တဲ့အထိဒါထိုးထွင်းသိရအနန္တရားတွေကိုပရမတ်ကိုဉာဏ်မြင်စိုက်တဲ့အထိထိုးထွင်းသိရအဲ့လိုယုတ်ကိုလည်းသိပြီးဉာဏ်ကိုလည်းသိပြီးယုတ်ဒီဉာဏ်တွေကိုတခါတည်း နာမရူပပြိစေတာဉာဏ်တနည်းအားဖြင့်ရူပရူပပြိကဉာဏ်နဲ့ယုတ်ဒီဉာဏ်တွေကိုသိသိထားနိုင်သိသိထားနိုင်ပြီဆိုတဲ့သူတော်ကောင်းစီဒါတဆင့်တရမယ်ယုတ်ဒီဉာဏ်တွေကိုသိပြီးသူစိတ်သက်အယူတော့ရှင်ကျဲသွားပြီသို့သောယုံသားတန်တရားတွေကင်းပြောက်ရေးအတွက်ယုံသားတန်တရားတွေကျော်လွှတ်လွန်မြောက်ရေးအတွက်တဆင့်တက်ပြီးကင်္ကာဝိဒနာဝိသုဒ္ဓိကိုကူးရ။ဟောကင်္ကာဝိဒနာဝိသုဒ္ဓိပိုင်းမှာတော့ကင်္ကာကံကံရဲ့အကျိုးတွေကံနဲ့ကံရဲ့အကျိုးတရားတွေမှာယုံမှားမှုတွေကို ယုံမှားတန်တရားတွေကိုကျော်လွှားလွန်မြောက်မှုကျော်လွှားလွန်မြောက်သည့်ဉာဏ်ကြီးစင်ကြယ်ခြင်းဒီဘက်မှာဘာစလာတော့ဆိုတော့ဓာတုတကဣတိတကမိုက်တဲ့ရင်းနှီးတဲ့ပြိဿသမုပ္ပါကျုပ်ွက်ဆိုတာဒီမှာစပြီးတော့ဝင်လာတာအဲ့တော့အဲ့မှာဒါဦးဇင်းတို့ဉာဏ်ရင်းရကြည့်နေတာဒုတိယမြောက်ဖြစ်တဲ့ပြည့်စရာပြိကဉာဏ်အကြောင်းတရားတွေကိုသိကြည့်တဲ့ဉာဏ်ဟောဒီမှာစပြီးတော့အဲ့ပြိဿသမုပ္ပါရှုွက်ဒါဒီဝိပဿနာတော့အလုံးလုံးကြီးရောက်သေးတာမဟုတ်ဝိပဿနာရှုဖို့ရ စပြီးတော့ရှုခံအာယုံတွေကိုသိသိနေရတာပဲအဲ့တော့ဒီနေရာမှာဥနာပရိသသမုပ္ပါဆိုတဲ့ရှုွယ်ဝင်လာတော့ဘဝသုံးပါးကိုဝင်ဆက်ပြီးရှုတဲ့ရှုွယ်ပေါ့ဒိဋ္ဌကအကြောင်းတွေကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်ပုံပြစ္ဆုတ်ပံအကြောင်းတွေကြောင့်အနာဂတ်မှာအကျိုးဖြစ်လာမယ်ဖြစ်လာမယ်ဆိုတာဒါကိုဉာဏ်နဲ့ကိုယ်ပါဉာဏ်နဲ့ထွန်းပေါက်သိမြင်ရင်ဒါအကြောင်းတရားတွေကိုသိမြင်ပြီးအကြောင်းတရားတွေကိုသိသိနိုင်ပြီးအဲ့လိုသိသိနိုင်တဲ့အခါဘာဖြစ်တော့ ဟောပုဂ္ဂိုလ်တဦးတယောက်ဒီတကုရှင်ဖန်ဆင်းခြင်းကဖန်ဆင်းလို့ဖြစ်ပေါ်လာတာမျိုးမဟုတ်ဘဲနဲ့အကြောင်းရှိလို့အကျိုးတရားအနေနဲ့ဖြစ်ပေါ်လာတာဆိုတာဒီမှာသွားပြီးတော့သဘောပေါက်အဲ့မှာကံနဲ့ကံရဲ့အကျိုးကိုဒါကံတွေကမရှိတော့ဘူးအကြောင်းကြောင့်အကျိုးဖြစ်တယ်မကောင်းကံတွေထူထောင်ခဲ့ရင်မကောင်းကျိုးတွေရကောင်းကံတွေထူထောင်ခဲ့ရင်ကောင်းကျိုးတွေရတယ်အဲ့ဒီအပိုင်းမှာဒါ ကံကံရဲ့ကျိုးပေါ်မှာယုံကြည်တဲ့ကမ္မတက္ကတာဉာဏ်ဒီပုတုဇဉ်ဉာဏ်မှာဒါအထုထိပ်ရောက်တာကမ္မတက္ကတာဉာဏ်အာအယံကောင်းသွားတယ်အဲကမ္မတက္ကတာဉာဏ်အယံကောင်းရင်အဲ့ဒီအပိုင်းမှာဒါဥစဉ်လို့သုလသောတပံညတဂတိကောဒါနဲ့ဒီငဲတယ်ငဲတယ်ဆိုတာဒီဘဝကထောက်တတိယမြောက်ဘဝဒီဉာဏ်တော့ရပြီဆိုရင်အမေရိကကတော့ဒါပိတ်ပြီအဲတတိယမြောက်ဘဝတတိယဒုတိယမြောက်ဘဝဒီလိုနာကဘဝတွေစက်မကြိုးစားရင်တော့လေဒါ အပယ်လေးပုံကပြန်ပြီးတော့လေကောင်းလေမယ်တို့တော့ဒီဘဝကတော့ဒုတိယမြောက်ဘဝမှာတော့ဒါအပယ်လေးပုံမကြတော့ဘာဖြစ်လို့တော့အပယ်လေးပုံကြလောက်တဲ့အထိကြီးမားတဲ့ဒုစရိုက်မှုကာယကံဝစီကံတွေကိုသူဘယ်တော့မှမပြုတ်တော့ဘာလုံးလုံးဆိုတော့ကံနဲ့ကံရဲ့အကျိုးပေါ်မှာဒါထိုးထိုးထွင်းထွင်းနဲ့ဒါယုံကြည်တဲ့ကမ္မတက္ကတာဉာဏ်ပညာအားကောင်းသွားလို့ဒါပြည့်စုံသိပ္ပံဉာဏ်ရတယ်ပေါ့ကဲအဲ့လိုပြည့်စုံပြိက္ခဉာဏ်ဉာဏ်ဒီပိုင်းကရပြီ ဆိုရင်ဒါကိုညာတပရိညာတိတိယအကြောင်းတရားတွေပေါ့ဒါပုံပြီးတိတိယတရားတွေယုတ်နာအကြောင်းအကျိုးဆိုတဲ့ဒီတရားတွေသိပြီးညာတပရိညာနဲ့လည်းပြည့်စုံအဲ့လိုပြည့်စုံလို့ပရိညာအဖြစ်ညာတပရိညာနဲ့ပြည့်စုံမဲ့ဉာဏ်ဉာဏ်အဖြစ်ပြည့်စရာပရိကဉာဏ်ရတဲ့သူတော်ကောင်းဝိတ္တုရိယအဖြစ်နံပါတ်၄ဖြစ်တဲ့ကင်္ဂဝိဒနာဝိတ္တုရိယပြီဆိုတဲ့သူတော်ကောင်းဒီတစင်တက်ပြီးမက္ကမက္ကဉာဏတတနာဝိတ္တုရိပိုင်းဝိပဿနာကိုစပြီးတော့ခြေချပြီး ဝိပဿနာပေါ့အဲရောက်တော့မှခုနမိမိသိသိထားတဲ့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတွေကိုစပြီးတော့အဲဒီမှာဝိပဿနာရှုပွားသုံးတတ်ရအဲ့ဒါကိုတော့ဒါမက္ကမက္ကဉာဏတဒနာဝိတ္တုလို့ခေါ်ပြီးတော့ဉာဏ်ရှင်အရတော်ဦးဇင်းတို့သုံးခုမြောက်ဖြစ်တဲ့ဓမ္မတဏဉာဏ်ကစတာလို့ယုတ်တရားတွေကိုနေတာဒုက္ခအနတ္တလက္ခဏာကြီးသုံးတယ်နဲ့စတင်ပြီးတော့သုံးတတ်ဆင်ခြင်ပွားများတာဒါဝိပဿနာစပြီ အဲကစားလို့တမတနာဉာဏ်ကနေပြီးတော့တစင်းတက်ပြီးကြိုးစားအားထုတ်လိုက်လို့ဉာဏ်ကတပြည့်ပြည့်နဲ့ထက်ထန်လာရင်ဘယ်ရောက်မလဲဆိုတော့ဥရိယဥရိယဗျာဉာဏ်ရပြီဖြစ်ချင်းပြည့်ချင်းကြီးပေါ့ဥရိယဗျာဉာဏ်အနုပိုင်းအဲဒီဘိုင်းမှာတော့ဒါဥစဉ်တို့ဒါဒီဘိုင်းရောက်လာလို့ရှိရင်တော့ဥပကိလေသာတွေနဲ့ဒါတပြည့်ပြည့်နဲ့ကြုံရနိုင်ပြီပေါ့အဲလိုနဲ့ဒီဥပကိလေသာတွေကိုကျော်လွှားနိုင်ပြီဆိုရင်ဒါဒီဘိုင်းဒီ ဒီနဂမကညာတတနာဝိသုဒ္ဓိညာတပရိညာအပြင်ပြောမယ်ဆိုရင်ဒါတိတနာပရိညာဉာဏ်စဉ်အပြင်ပြောမယ်ဆိုသမတနာဉာဏ်နဲ့ဩရိယပယဉာဏ်အနုပါဒါဝိသုဒ္ဓိယကြည့်မယ်ဆို၅ခုမြောက်မကမကညာတတနာဝိသုဒ္ဓိရပြီရတဲ့အခါဆက်ပြီးတော့ဒီမှာရရမှာတော့မဟုတ်ဘူးဆိုတော့ဒီနေရာလေးမှာဦးဇင်းတို့တစင့်တင်ရမှာစကားလေးညက်ပြီးတော့ပြောခဲ့စင်တာတစ်ခုပါအဲ့တော့ဦးဇင်းတို့တခါလေးမှာသူတော်ကောင်းတွေဝိပဿနာလုပ်ပြီးအထုတ်တဲ့အခါမှာ အာတခါလေစိတ်ထဲမှာအေးချမ်းနေတာဝမ်းမြောက်နေတာတခါလေအယောင်လေးနေ ပေါ်လာတာဒါလေးတွေတွေ့ကြရတွေ့ကြရတဲ့အခါဒီဘက်မှာတခါလေဒီနေရာမှာမညံပူညံဆက်ပြီးလို့ဒီလိုအထင်မှားတတ်ဒါဒီဦးဇင်းတို့ဝိပဿနာဉာဏ်ရကြည့်မလို့ဒါသုံးခုမြောက်နဲ့လေးခုမြောက်နယ်ပယ်အတွင်းလောက်ပဲရှိသေးတာအဲ့တော့ဉာဏ်ဉာဏ်ရကြည့်ရင်ဒါအများကြီးရောက်သေးတာဒီဘက်မှာတော့မှပဲသူတော်ကောင်းကအင်မတန်မှအေးချမ်းပြီးတော့ကျေနပ်ပြီးတော့ဒီလိုမျိုးပီတိသောမနတ္တတွေကိုခံစားရတယ် နောက်တစ်ခါအယောင်လေးတွေပေါ်လာတတ်တယ်ဒါပေမဲ့ဒါဒီမညံပူညံစိုက်ဖို့ဒီနေရာနဲ့ဒီမရောက်သေးဘူးရှေ့ကိုဆက်ပြီးတော့အများကြီးသွားတယ်ဟာရှိတယ်ဆိုတာဒီညံနေနေကိုခုလိုအစဉ်တိုင်းမိတို့ကကြားနာရတယ်ဆိုရင်လေ့လာရတယ်ဆိုရင်ဒီနေရာလေးတွေမှာတတိချက်သွားရမယ်ကောင်းပြီအဲ့လိုဒီမကမင်္ဂညာရတနာဝိတ္တုဒီဘိုင်းမှာဒီဝိပဿနာဥရိယပြညာအရင်အနုပိုင်းပေါ့လေအဲ့ဒါကနေတဆင့်တက်ပြီးတခါတည်း ခုနဥပကိလေသာတွေကိုကျော်လွှားလုံမြောက်နိုင်ခဲ့ရင်တော့ဥရိယဗျာဉာဏ်အရင်ပိုင်းကိုပူပြီးအဲ့ဒီကနေစပြီးတာအထက်ပိုင်းသင်္ဃဉဏ်ဗျာဉာဏ်အာရိနဝဉာဏ်နိဗ္ဗိဒဉာဏ်မောဇိတုပညာဒဉာဏ်ပရိသင်္ဃဉာဏ်သင်္ဃရုပ္ပကဉာဏ်ဟိုနုလောမဉာဏ်သင်္ဃရုပ္ပကဉာဏ်တိုင်အောင်တော့ဒီဉာဏ်နေပြီးတော့ဒါပရိပဒဉာဏ်တဒနာဝိတ္တုဒီနေတဲ့မှာပေါ့နံပါတ်6ခုမြောက်ခုနဥပကိလေသာတွေကြောင့် ဒါအမှားမှအရင်ကြီးမဖြစ်အောင်ကျင့်ကြင်နေလို့တခါလေအမှန်အတိုင်းဉာဏ်ရင်းကတိုးသွင်းပြီးပြီးဒီဥပ္ပကိစ္စတွေကျော်လွှားရမယ်ဒါတွေဒီမဉဏ်အစီဘုံဉဏ်အစီမဟုတ်ဘူးမဉဏ်ဘုံဉဏ်စိုက်တာမဟုတ်ဘူးဆိုပြီးအဲ့ဒီမှာတခါလေဒီဥပ္ပကိစ္စတွေကျော်လွှားတော့ပြိပဒဉာဏတဒနာဝိတုဒ္ဓိကျင့်ကြင်ရဲ့ဉာဏ်အမြင်ကျင့်ကြင်တဲ့ဉာဏ်ဉာဏ်ရှင်ကျဲခြင်းဆိုတဲ့ဒီဝိတုဒ္ဓိကိုရတယ်အဲလိုရပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးတော့ဒါကြိုးစားအထုတ်လိုက်လို့ရှိရင်တော့ဟိုနုလောမဉဏ်ကနေပြီးတော့ဘောဓရကုဉဏ် ပြီးတဲ့အခါကျတော့မဉဏ်ကုဉဏ်ပြစ္ဆဝကနာဉာဏ်ကြီးစပြီးတော့ဒါဉာဏတတနာဝိသုဒ္ဓိမိမိတို့လိုလားတောင်းတတဲ့ဒါဇင်းဒုက္ခတို့ဤခုံသုံးရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီ။ကိုယ်ပိုင်ဉာဏ်ပညာနဲ့သင်္ဘောသိမြင်နိုင်ပြီ။ဒါဒီဒါဝိသုဒ္ဓိရဲ့ခုနှစ်ခုမြောက်ဝိသုဒ္ဓိဝိရသည်။အဲဒီအတွက်ကြောင့်ဒါပဟာပညာအပြင်ပြောရင်ဒါတိပဒဉာဏတဒနာဝိသုဒ္ဓိနဲ့ဉာဏတဒနာဝိသုဒ္ဓိဒီဘာနာပရိညာဉာဏ်ဉာဏ်အပြင်ကြည့်မယ်ဆိုရင်ဥရိယပြဉာဏ်အရင်ပိုင်းကစမယ်။အဲပြီးတဲ့ကဟို ပိစရောကနာဉာဏ်တိုင်အောင်လို့ဒါဒီဘာနာပရိညိဘာရပရိညာပိုင်းလို့ဒီလိုသဘောကျဒီဝိတ္တုခုနှစ်ပါးဒါဉာဏတဒနာဝိတ္တုတိုင်အောင်ပေါ့လေဝိတ္တုခုနှစ်ပါးကိုငါတို့အစဉ်တိုင်းကျင့်ဉာဏ်ကြိုးကိုအထုတ်ကြရမယ်ထို့ကဲ့သို့ကျင့်ဉာဏ်ကြိုးကိုအထုတ်နိုင်တော့ဒီဘဝမှာတော့လည်းသိတာမဉဏ်ပူဉဏ်စိုက်ပြီးတော့သံဃာဥစဉ်ဒုက္ခကလွတ်မြောက်နိုင်တယ်လို့အနာဂတ် မကြည်များမကြသောဘဝအတွင်းမှာပဲမိမိတို့ဒီကြည်ကျင့်နေနေကိုမမှန်ကန်ကန်သိဉာဏ်ကျိုးကိုအထုံနိုင်ရင်မလိုလိုလားတောင်းတအပ်တဲ့နိဗ္ဗာန်ကိုရမှာပဲဒီကြင့်နေနေကိုကျော်လွှတ်လို့မရဘူးလို့တော့ဒီလိုလေးမိမိတို့ကအားလုံးနှလုံးသားထဲမှာစွန့်မြင်ထားကြရအောင်။ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒါဟောစဉ်လေးကိုဆက်ပြီးတော့ဟောကြရအောင်။အဲ့တော့ဦးဇင်းတို့ပြောလာတာဒါတိလဝိတ္တုရိပိုင်းပြီးတော့အခါစေတဝိတ္တုရိပိုင်းကိုဦးဇင်းတို့ရောက်လာပြီ။အဲ့ဒီစေတဝိတ္တုရိပိုင်းကိုရောက်လာတဲ့အခါကျတော့ စေတဝိတ္တုပိုင်းမှာဒါသမထကမ္မဋ္ဌာန်းတွေကိုဒါသမာဓိဖြစ်ရေးအတွက်သမာဓိဖြစ်ရေးအတွက်ဒါသမထကမ္မဋ္ဌာန်းတွေကိုအားထုတ်ရမယ်တနည်းအားဖြင့်စိတ်ကနိဗ္ဗာန်အရင်ကြီးတွေမှာကင်းစင်နေရေးအတွက်ဒါသမထကမ္မဋ္ဌာန်းတွေအားထုတ်ဖို့ပြောခဲ့တာဒါအာနာပါနကစခဲ့တယ်ပြီးတဲ့အခါကျတော့ဒါကုဋ္ဌာတကမ္မဋ္ဌာန်းတွေပြီးတဲ့အခါကျတော့ကုဋ္ဌာတကမ္မဋ္ဌာန်းတွေကနေဦးဇင်းတို့ပရိကူလညွန်ချဆက်စုပ်ပွဲပြီးတဲ့အခါကျတော့ကတိုင်း ကောထာသားတွေကစပြီးအယောင်ကတိုင်းတွေစခဲ့တာကတိုင်း၁၀ပါးလုံးကုန်ဓမ္မဘက်က၈ပါးအဲလိုတော့ကတိုင်း၁၀ပါးဓမ္မဘက်၈ပါးပေါက်တဲ့အခါကျတော့မှမလုပ်တော့ဘူးတော့ဦးဇင်းတို့ဒီဓမ္မဓမ္မစုတရားပေါ့နော်ဒီနေရာချင်းတော့အဆောင်ကြောက်ကမ္မထံပေါ့အဆောင်ကြောက်ကမ္မထံသရုရရကကမ္မထံကိုဦးဇင်းတို့သွားအဲသရုရရကကမ္မထံမှာလည်းဦးဇင်းတို့ပြောခဲ့တာကဘုရားနုဒတိကမ္မထံပြီးခဲ့ပြီအဲတော့မေတ္တာကမ္မထံပေါ့အဆောင်ကြောက်ကမ္မထံတွေကမေတ္တာကမ္မ အဲမေတ္တာကမ္မဋ္ဌာန်းနဲ့ဆက်ဆက်ပြီးတော့ဒါဗြဟ္မဝိဟာရတရား၄ပါးကိုဒါပြောလာတာယနေ့ဒါဦးဇင်းတို့ဒါဆက်ပြီးတော့ပြောကြရအောင်အဲ့တော့ပြီးခဲ့တဲ့ဘက်ကမေတ္တာကရုဏာအပြီးတဲ့ကမုဒိတာလည်းဦးဇင်းတို့သိင်ခဲ့ကြမုဒိတာသိင်ခဲ့ကြတဲ့အခါကျတော့ဒီနေ့တော့ဒါဦးဇင်းတို့ပုပ္ပကာကိုသွားကြရအောင်အဲ့တော့ဒါဦးဇင်းတို့ဗြဟ္မဝိဟာရတရား၄ပါးထဲမှာဒါဥပ္ပခါတိဒါအင်မတန်တိမ်မွေ့ပြီးတော့ အမုံရက်တဲ့တရားတစ်ခုပဲတနည်းအားဖြင့်ဟိုဖြစ်ဖို့ရံပေါ့မိမိတို့ဇာနမှာဖြစ်ဖို့ရံအင်မတန်ဖြည့်ရင်းပြီးတော့ဒါကြိုးစားအထောက်ကြရမယ်ကမ္မဋ္ဌာန်းတစ်ခုဖြစ်တယ်။ကောင်းပြီအဲ့တော့ဥပက္ခရဲ့သဘောလေးကိုစပြီးတော့ဦးဇင်းတို့လေ့လာကြရအောင်။အော်ဥပက္ခဆိုတဲ့အခါကျတော့ဟိုကျွန်တော်အင်မတန်လည်းပဲဒါဟိုဗမာလူမျိုးတွေအားလုံးပေါ့လေအတုံးများတဲ့အခါဥပက္ခပြုလိုက်ကြဥပက္ခပြုလိုက်ကြတလုံးဆုံးနောက်တစ်ခုကတော့ဦးဇင်းတို့ဒါ အဲဥပခါတိပင်လေနောက်တစ်ခုအတိမာဒကနာခုနဂယုမဆိုင်ခြင်းနဲ့ပေါ့နော်ဂယုမဆိုင်ခြင်းနဲ့လည်းဒါဦးဇင်းတို့အတိမာဒတယ်ပေါ့တော့ကောင်းပြီဒီနေရာမှာဥပက္ခဥပက္ခဆိုတာလက်လူရှုလက်လူရှုတွန့်တော့ဒီနေရာမှာဥပက္ခရဲ့သဘောလက်လူရှုခြင်းတည်တဲ့ဟိုဂယုမဆိုင်ခြင်းတော့မဟုတ်ဘူးဂယုမဆိုင်တာမဟုတ်အာယုံမပြူတာမဟုတ်ဘူးပေါ့ဘုရင်တို့လောကမှာသုံးနေတဲ့ခုနဥပက္ခပြုလိုက်လက်လူရှုလိုက်တော့ဖိလိုက်ရ ဘာရံပိလာယပိလာယကံပြုလိုက်ဆိုတာတွေဒီဒါကဦးဇင်းတို့ကဒီဂယုမဆိုင်မှုကိုအာယုံမပြုတာနှလုံးမသွင်းတော့တာအေးမဆိုင်တော့တာပေါ့နော်အေးမဆိုင်တော့ဒါမျိုးကိုဦးဇင်းတို့ကဒီကလေးမှာသွားပြီးတော့စိတ်ထဲကရောက်သွားတတ်တယ်တကယ်တော့မဟုတ်ပါဘူးဥပက္ခဆိုတာဒီဒီဓမ္မဝိဟာရ၄ပါးမှာလာတဲ့ဥပက္ခဆိုတာဂယုဆိုင်ပါတယ်ဘာဖြစ်တယ်တကယ်ကြီးဂယုဆိုင်ပါတယ်ခင်ဗျာ လိုက်တယ်သို့တော်ဂယုဆိုင်ပြီမဲ့သူဂယုဆိုင်ပုံမှာတတ္တဝါတွေကိုအာယုံပြုတယ်အာယုံမပြုတော့တာ အလေးမထားတော့တာမျိုးမဟုတ်ဘူးအလေးထားတယ်အာယုံပြုတယ်ဒါပေမဲ့သူကစိတ်ကိုဘာဖြစ်တာတော့ဆိုတော့ဟိုညင်ညအောင်ထားလိုက်တာဒါနဲ့ပတ်သက်လို့ဦးဇင်းတို့ဒီဥပက္ခကိုဒါလက္ခဏာရီစုကနေအပြင်မလေ့လာခင်ပေါ့ဥပက္ခတိတတ္တဝါတွေကိုဘလို့အာယုံပြုတာနဲ့ပတ်သက်လို့ဦးဇင်းတို့တာရကဝတ္ထုလေးနည်းနည်းစပြီးတော့ပြောကြရအောင် အဲ့တော့ဒီနေရာမှာဦးဇင်းတို့ဥပ္ပခါဆိုတာခုနပြောတယ်တတ္တဝါတွေပေါ်ကိုတတ္တဝါတွေကိုအလေးမထားတာဂယုမဆိုင်တာတနည်းအားဖြင့်ဟိုနှလုံးဟိုတတ္တဝါတွေကိုမကြည့်ရှုတာမဟုတ်ဘူးပေါ့အာယုံမပြုတ်တာမဟုတ်ဘူးပေါ့တတ္တဝါတွေကိုအာယုံပြုတ်တယ်သို့တော့စိတ်ဓာတ်ကတော့ဖောက်ပြန်သွားခြင်းမရှိဘူးဟိုပရိကအနုနယပေါ့ပရိကဆိုတဲ့ဒါမုံချင်းအနုနယဆိုတဲ့ချစ်ချင်းပေါ့အဲ့ဒီဘက်ကိုတော့လိုက်မသွားဘူးသို့တော့အာယုံတော့ပြုတ်တယ်အဲ့တော့ဦးဇင်းတို့ ဒီမှာပေါ့လေဟိုဦးဇင်းတို့တာဂီဝင်တာဂီဝင်မင်းသားမင်းသမီးတွေအကြောင်းကိုပြောရင်တော့ဒီမှာဥပက္ခာကပို့ပြီးတော့ထင်ရှားတယ်အဲ့တော့ဦးဇင်းတို့တစ်ချိန်မှာတို့တက္ကကြီးတွေတက္ကမကြီးတွေကြားဘူးလိမ့်မယ်ကောသလမင်းကြီးကောသလမင်းကြီးဒီဒါဘုရားရှင်နဲ့တိတ်ပြီးတော့ရင်းနှီးခြင်းရဟန္တာငါတော်တွေကိုပင့်နေသူနန်းတော်ကိုသုံးပင်ကတ်သုံးပင်ကတ်ရဟန္တာငါတော်တွေကသာဝတိပြည်မှာဆိုတခါတဲ့အနာရဘိန်းတို့ဝိတာကားတို့အကြောင်း ဝိသခါတို့အိမ်ဒီမှာဒါစွန့်စားသွားရင်သိပြီတန်ဃာတော်တွေကပျော်တယ်ဟိုဘုရားမူရှိတဲ့ဘုရားရှင်နဲ့တကွာတော့အက္ခတာဝကမဟာတာဝကဒီလိုမထေကြီးတွေကိုထားလိုက်အောင်အပြန်တဲ့ရဟန်းငယ်ကိုငယ်တွေကစပြီးဝိသခါရင်စွန့်စားကြွရမယ်အပျော်နေတာကြွကျင်နေတာလူပြီးတော့ကြွကျင်နေတာအာတကလည်းနာရမေအေးစွန့်စားကြွရမယ်ကြွကျင်နေတာအဲ့ဒီကိုငယ်ရဟန်းငယ်လေးတွေကိုငယ်လေးတွေကကြွကျင် ဒါပေမဲ့ကောသလမင်းကြီးကြီးစွန်းသားကောသလမင်းကြီးနတ်တော်စွန်းသားကြွရမယ်ဆိုရင်အဲ့ဒါအဲ့ဒါအလှည့်ကြလို့လိုက်ရင်လိုက်ရမယ်ဒါပေမဲ့တိတ်ပြီးတော့သွားခြင်းလာတော့သွားခြင်းလာတယ်တော့မဟုတ်ဘူးဒီလိုဖြစ်တာပေါ့ဒီလိုဖြစ်လာတဲ့အခါကျတော့ကောသလမင်းကြီးကဒါကိုမကြည်နပ်ဘူးသူကလည်းအင်မတန်တရားတရားကောင်းတယ်တော်တော်ကောင်းကြီးပဲမကြည်နပ်တဲ့အခါကျသူကဘာဖြစ်တော့သူတွေးတယ်တွေးတဲ့အခါကျတော့ဩတတ္တဝါတွေလူတွေတတ္တဝါတွေဆိုတာကရွှေမျိုးတော်ရင်တော့ရင်းနှီးတဲ့သဘောရှိတယ် ရွှေမျိုးတော်ရင်ရင်းနှီးတဲ့သဘောရှိပါတယ်ခင်ဗျာတဲ့သဘောရှိတယ်အကျွမ်းဝင်တယ်ပေါ့လေဆွေမျိုးတော်ရင်အကျွမ်းဝင်တယ်ဆိုသူကဒါတော့ဆွေမျိုးတော်သူကကြံတယ်တခါကြီးရေတခါမကြီးဒါစဉ်းစားစရာပဲနော်လူတွေကတခါလေးမှကိုယ်အသိဉာဏ်ပေါ်အခြေခံပြီးတော့မလုပ်တာတော့တွေးတာပဲစဉ်းစားတွေးခေါ်တယ်ဆိုတာမိမိရဲ့အသိဉာဏ်ပေါ်မှာမူတည်ပြီးတော့စဉ်းစားတွေးခေါ်ကြတာအဲ့တော့တွေးခေါ်တဲ့အခါကျတော့ခုနကောသလမင်းကြီးကလည်းတွေးတယ်ဆွေမျိုးတော်ရင်တော့ ရင်းနှီးတယ်အကျွမ်းဝင်တယ်ဒီတော့သူကခုနဘုရားမှုရှိတဲ့တန်ခါးတွေနဲ့သူကအကျွမ်းဝင်နေတာဘာဝင်နေတာဘုရားအမှုရှိတဲ့တန်ခါးတွေနဲ့အကျွမ်းဝင်ခြင်းပါတယ်ဘုရားတက်တဲ့ပြောပေါ့လေဒါဘုရားရှင်နဲ့သူကအကျွမ်းဝင်ခြင်းတယ်ဘုရားရှင်နဲ့အကျွမ်းဝင်ခြင်းတော့သူကစဉ်းစားတယ်ဘုရားရှင်နဲ့မျိုးတော်မှဖြစ်မယ်ဘာလဲတော့ဘုရားရှင်နဲ့အမျိုးတော်ခြင်းပါတယ်ဘုရားအဲ့တော့ဘုရားရှင်နဲ့အမျိုးတော်ခြင်းတော့ဒါသူညံမိသလောက်ပေါ့ဘုရားရှင်နဲ့အမျိုးတော်အောင်သူကြိုးစားတယ်ဘယ်လိုကြိုးစားတော့တခါလဲတောက်ကြီးဟို ဒါပေမဲ့မင်းသမီးတယောက်ကိုသူကမိဖုရားမြောက်တယ်ပေါ့လွယ်လွယ်ပြောအမျိုးတော်ချင်းလို့ဟုတ်ပလားစလိုရင်းကဒါတတ္တဝါတွေဒီမိမိတို့ဉာဏ်ရှိသလောက်ဒါစဉ်းစားတယ်ဆိုတာဒါလေးတွေတဲ့ဒါကုလို့တရားကိုဟိုနိုင်နဲ့ဦးဇင်းတို့ဒါစာပေတွေလေ့လာရင်းနဲ့ဒါဟိုရတာဘယ်ကောင်းပြီအဲ့တော့ခုနကောသလမင်းကြီးကဘုရားရှင်နဲ့ရင်းနှီးခြင်းနဲ့ဘုရားမှုရှိတဲ့တန်ဃာတော်တွေနဲ့ကျွမ်းဝင်ခြင်းနဲ့ရင်းနှီးခြင်းနဲ့တို့တို့ကြောင့်သူကဘုရားရှင်နဲ့အမျိုးတော်အောင်သူကြိုးစားလိုက်တာအဲ့ဒါတာဂဝေမင်းသမီးတယောက်ကိုသူသွားပြီးတော့မိဖုရားမြောက်တယ်ဆိုကြတယ် သို့တော့တာဂိဝင်မင်းသားတွေကြီးတိတ်ပြီးတော့အမျိုးမှန်တိတ်ပြီးတော့ခက်ထန်တယ်အမျိုးမှန်ဇာတိမှန်ပေါ့တိတ်ပြီးတော့ကျင်းထန်တဲ့အတွက်ကြောင့်သူတို့ကသွေးဒါမနှောရဘူးဆိုပြီးတော့တာဂိဝင်မင်းသမီးအစ်စ်ကိုမပေးလိုက်ပဲနဲ့ဒါကြုံပေါ့လေဩတပကတ္တိယဆိုတဲ့ဒီကြုံမတယောက်ကိုဒါဒီတာဂိဝင်မင်းသမီးအနေနဲ့ပေါ့ဒီကောသလမင်းကြီးလေးကျေနပ်အောင်ဆိုတာပေးလိုက်တော့ကောသလမင်းကြီးအဲဒီဝါတပကတ္တိယနဲ့ ဒါပေါင်းဖက်ပြီးတော့သာတော်တပါးပွားမြင့်ဒါဒုရဂိုင်းကြီးဒကမကြီးအလုံးသိတဲ့အတိုင်းပဲဝိတတုပနော်ဝိတတုပဆိုတဲ့မင်းသားလေးပွားမြင့်ကဲတူတူပြောပေါ်လေဝိတတုပမင်းသားလေးကရခုနဒါဘယင်သားဆိုတော့တခါတည်းမင်းဟိုမင်းကြီးမင်းသားတွေတုံးဆောင်ခံစားရတဲ့ဒါအဲဟိုစီစဉ်ကြီးခံစားခံစားပြီးအရွယ်ရောက်တဲ့အခါကျတော့ဒါခုနအမိရဲ့အမျိုးပေါ့လေရွှေရွှေမျိုးတွေရှိရပေါ့ဒါကပိလဝတ္ထုကိုသွားသွားတယ် သွားတဲ့အခါကျတော့ဘာဖြစ်တော့သူကတော့သူထင်တာကတာဂရီမင်းသားတွေဒီသူနဲ့ညီအကိုဖြစ်တဲ့အတွက်ကြောင့်သူလာတယ်ဆိုရင်ဒါတခါတည်းတောင်းတောင်းပြောင်းပြောင်းနဲ့တူတူကြမယ်နှုတ်ဆက်ကြမယ်ဒါလို့ထင်တာပေါ့ဒါပေမဲ့သူတကယ်တာဂရီအဲ့ဒီတာဂရီမင်းသားတွေစီကိုသွားတဲ့အခါကျဟိုကသူ့ကိုအမျိုးကုံအပြင်နှိမ့်ချထားတဲ့အတွက်ကြောင့်သူနဲ့ဒါဒန်းလူကြီးသူမဆက်ဆံဘူးသူအဲ့ဒါကိုသူကတူတူပြောပေါ်လေအဲ့ဒါကိုစိတ်ထဲမှာဆွဲသွားတယ်ဝိတ္တုပါမင်းသား အဲ့ဒါကိုစိတ်ထဲမှာဆိုပြီး तू သိမကြည်နပ်ဘူးမကြည်နပ်ဘူးသူ့ကိုခွဲခြားပြီးတော့နှိမ်ချပြီးတော့ဆက်ဆံနေဆိုတဲ့ဒီစိတ်ထား तू ရောက်သွားတယ်အဲ့တော့ဒကာကြီးဒကာမကြီးဒီညမှာအညို့တိဆိုတာလေအင်မတန်ဒီဟာလေးတွေကကြောက်စရာကောင်းတာအအသိမြင်ဘုသူတအာနဲ့လီလီအညို့တိအာဃာတတွေကကြီးလေလေအသိပညာဘုသူတတွေပြည့်စုံတယ်ကျွေဝတယ်ဘုသူတတွေညာရင်အာဃာတတွေကဒါဖြေပြောက်ရတာဒါလွယ်ကူတယ် အဲအဲ့လိုမှမဟုတ်လို့အာကာတတွေကြီးတယ်အညိုတိတွေများတယ်ဒါလေးတွေရတဲ့ဥစဉ်တော့ဒါသင်္ကန်းစာလေးတွေပဲတရားတွေကိုနာကြရင်လေ့လာရင်းနဲ့ဒီသင်္ကန်းစာလေးတွေတခါလေးယူသွားဒါကြောင့်မလို့မိမိတို့ဒီအညိုတိနဲ့ဘဝတစ်ခုကိုအဆုံးသတ်ရမယ်ဆိုတို့တကကြီးဒီကမကြီးဥစဉ်တို့ကဘဝတွေဒီအဆုံးသတ်တဲ့အပိုင်းမှာလှပပါမလားမလှပပါဘူးဗျာလှပနိုင်တော့ဘူးဒါကြောင့်မလို့ဥစဉ်တို့ဒီဘဝကိုလှလှပပနဲ့အဆုံးသတ်ခြင်းလေဆိုရင်ဒီထက်မှာ အတိကအကြောင်းတစ်ခုဖြစ်တဲ့ဒီအာဃာတဆိုတဲ့အညိုးအတေးတွေတော့ဦးဇင်းတို့ဖယ်ရှားထားဖို့မလိုဘူးလားဖယ်ရှားထားဖို့လိုတယ်အာဃာတအညိုးတေးတွေအဲ့အာဃာတအညိုးတေးတွေဖယ်ရှားနိုင်ရည်တည်လည်းပဲအတိပညာအတတ်ပညာဆိုတဲ့ဘုသူတ္တတွေအပေါ်မှာအများကြီးအခြေခံတယ်အဲဒါလည်းပဲဒါဆက်ဆက်ပြီးတော့ဦးဇင်းတို့နားလည်သဘောပေါက်ရအောင်အဲ့တော့အာဃာတတွေမများကြီးအာဃာတတွေဖယ်ရှားနိုင်ရည်အတွေ့မိမိတို့ ဒါကုလို့ပေါ့စီပညာတွေအတတ်ပညာတွေဒါစီပူတွေလေ့လာတယ်ဒါတွေဒီအင်မတန်အကျိုးများတယ်ကဲကောင်းပြီကိုဝိတ္တုပတိခုနအညိုတေကြီးပေါ့ညိုတေကြီးကိုမဖယ်ရှားနိုင်ဒီလိုနဲ့ခုနအချိန်ကကြီးပြင်းလာပြီအရွယ်ရောက်လာပြီနောက်ဆုံးတူတူပြောပေါ်လေဒီနေ့မှာဒီမှာတော့အကြောင်းအရာလေးကစက်တော်ဦးဇင်းတို့ဒီပြောတာတော့တာဂီမင်းသားတွေအကြောင်းပြောမလို့ပဲတိုးတော့ဒီမှာဗာလိပါလာတော့ဆိုတော့ခုနဗန္ဓုလစစ်သူကြီးပေါ့ဗန္ဓုလစစ်သူကြီးကို ဦးဇင်းတို့ဒီကောသလမင်းကြီးကတူတူပြောတော့ဗန္ဒနာစီသူကြီးနဲ့ဒါသားတွေပေါ့သားသုံးချင်းနှစ်ယောက်ကိုတခါလဲကွမြက်ခဲ့ကွမြက်ခဲ့တယ်ဒါသူတန်နေရရှိလို့သူ့ကိုတစ်ချိန်မှာဒါပြန်ပြီးတော့ဟိုအန်ရရှိမယ်ဒီလိုသူကကွမြက်ခဲ့အဲ့တော့ဒီအပိုင်းလေးကအကျုံးဝင်လာကျုံးဝင်လာတဲ့အတွက်ကြောင့်အဲ့ဒါလေးတွေပြီးတော့နည်းနည်းပြောကြရအောင်အဲ့တော့အဲ့လိုကွမြက်လိုက်တယ်ပြီးတယ်ပြီးတော့သူတပြည့်ပြည့်နဲ့သူမှားတယ်ဆိုတာကိုကောသလမင်းကြီးကနောင်နာရလာဒီ ဇန္နုလစစ်သူကြီးကို तू ကွမြစ်လိုက်တာ तू တော့မှားလိုက်ခြင်းဆိုပြီးစိတ်ထဲမှာမချမ်းမသာဖြစ်တာမချမ်းမသာဖြစ်လာတော့ဘာလို့တော့အဲ့ဇန္နုလစစ်သူကြီးရဲ့သူ့ကိုစစ်သူကြီးအရာပြန်ပြီးတော့ခံလိုက်တယ်ခံပြီးတော့ तू ကဒီစိတ်ထဲမှာပူလောင်နေတာပေါ့ကောသလမင်းကြီးစိတ်ထဲမှာပူလောင်နေတဲ့အတွက်ကြောင့်ဒီအပူမီးတွေငင်းအေးရန်အတွက်ဒါဘုရားရှင်ကို तू သွားပြီးတော့စီးကပ်ခြင်းနဲ့ဘုရားရှင်ထံပေါ်မှာတရားတွေကိုနာယူခြင်းနဲ့စိတ်ကဖြစ်လာဖြစ်လာတော့တနေ့ကျတော့ဒီဘုရားရှင်ကြီးကိုချင့်ကပ်တယ်ပေါ့နော် ဘုရားရှင်ဓမ္မကိုသူချင်းကပ်အဲ့တော့ဒီနေရာမှာဦးဇင်းတို့အဲ့ဗန္ဓုလစစ်သူကြီးအကြောင်းလေးကိုနည်းနည်းပြန်ပြောကြအောင်အဲ့တော့ဗန္ဓုလစစ်သူကြီးနဲ့သားတွေဒါ၃ချိန်၂ယောက်လောက်ကြံခံရတယ်ဆိုကြတယ်လောက်ကြံခံရတဲ့ဘွဲမှာဗန္ဓုလစစ်သူကြီးကဒါကတော်ပေါ့မန္လိကာမိဘုရားကြီးမဏိကမိဖုရားကြီးဒီဒီတနေ့မှာသူကစင်သာရိပုတ္တရာမှုရှိတဲ့တန်ဃာတော်တွေကိုသူကစွန့်ပင့်ကတ်အဲ့လိုစွန့်ပင့်ကတ်တဲ့အချိန်မှာပဲအဲ့နေမနေ့စောစောပေါ်သူရှိကိုစာရောက်လာတယ် ဒါဗန္ဒစစ်သူကြီးနဲ့တကဝဒါသားတွေလောက်ကျန်ခံရတယ်ဆိုတဲ့စာရောက်ဒါပေမဲ့သူစိတ်တွေကဟိုအရန်ကြီးတုံ့လောက်မသွားဘူးဘာကြောင့်မတုံ့လောက်တာလဲဆိုတော့နောက်ပိုင်းမှာသူတို့ကဒီတရားဝင်ပြီးတဲ့အချိန်ကျတော့တရားဝင်ပြီးတဲ့အချိန်ကျတော့မှသူ့ရဲ့ချီးမတွေကိုနှစ်သိတဲ့စကားလေးတစ်ခုရှိအဲ့ဒါမှလည်းဆိုတော့အရှင်မတို့စိတ်မကောင်းမဖြစ်ကြနဲ့ဒါအတိတ်ကခံကြောင်းပဲဒါကြောင့်မလို့ကောသလမင်းကြီးပေါ်မှာလည်းအမျက်မထွက်နဲ့ဆိုပြီးတော့သူကဒါလေးတစ်ချက်ပြောခဲ့အဲ့တော့ဒီနေရာမှာပေါ့သူပြောတဲ့ခုန သူ့ရဲ့ဟိုချွေးမလောင်းနေရာတွေကိုချွေးမတွေကိုသူပြောတဲ့စကားလေးပေါ့ဒါဒီအတိတ်ကကံပဲကံကြောင့်ဖြစ်တာကောသလမင်းကြီးပေါ်မှာအမြင်မထားနဲ့ဆိုတော့ကံကြောင့်ဖြစ်တာဆိုတော့ဒီနေရာမှာကံဆိုတဲ့သဘောတရားလေးကမ္မတက္ကတာကိုသူကဆင်ခြင်တတ်တဲ့သဘောရှိတယ်။ဒါကြောင့်မလို့ဒီခိုက်မှာဖြစ်တဲ့သူကတည်ကြည်မှုဒီလည်းပဲဒါဥစဉ်တို့ဒါဗြမဝိယာရတနည်းအားဖြင့်ဥပ္ပခာဆိုတဲ့ဒီတရားပါတယ်လို့ဒီလိုပြောလို့ရတယ်။ဘာကြောင့်လို့နောက်ပိုင်းမှာတို့တကကြီးဒီကမကြီးတွေ့ကြရလိမ့်မယ်။ဥပ္ပခာဒီဒါဥစဉ်တို့ ကာမတက္ကတာတတ္တဝါတွေပေါ်မှာကာမတက္ကတာကံတာလင်ကိုယ်ပိုင်ဥစ္စာရှိတဲ့ဆိုစင်ကျင်တက်ချင်းဒီဥပက္ခဖြစ်ဖို့ရန်ဤစွာသောအကြောင်းပဲဒါကြောင့်မလို့ဒီဗန္ဒစေတုကြီးကဇနိမယမန္လိကာတဏ္ဍမှာဖြစ်တဲ့ဒီဟိုစိတ်ကတုံလုံးမှုမရှိခြင်းဒီဒါဒါမြမဝိရတာတွေကလာတဲ့ဒါဥပက္ခလို့ဒီလိုဆိုနိုင်ကဲထားပေါ့အဲ့တော့ဒီမှာပြောချင်တာကခုနကောသလမင်းကြီးဒီအဲ့ဒီဗန္ဒနာစေတုကြီးကိုလှုပ်ကြံပြီးတဲ့အခါစိတ်မကောင်းဖြစ်တဲ့အတွက်ဘုရားရှင်ကြီးကိုသူချင်းကပ် ရှင်းကတ်တဲ့အခါကျတော့ဘုရားရှင်နဲ့သူကအေးအေးဆေးဆေးစကားပြောခြင်းနေအေးအေးဆေးဆေးစကားပြောခြင်းတဲ့အတွက်ကြောင့်မလုပ်လိုက်တော့ဆိုတော့တခါတည်းအဲ့ဒီဇေတွန်ကျောင်းသားရောက်ပြီဆိုတဲ့အခါကျတော့တခါတည်းမင်းမြောက်တန်သားလေးချွတ်မင်းမြောက်တန်သားလေးချွတ်ပြီးတော့အဲ့ဒီစစ်သူကြီးကိုပေးခဲ့ပြီးသူကဘုရားမှုရှိဘုရားရှင်ကိုသူတယောက်တည်းချင်းကပ်တယ်ဆိုလိုရင်းကမင်းမြောက်တန်သားလေးနဲ့ဝင်သွားရင်နံပါတ်1မယိုတရားကြမှာကအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့လူတွေနောက်ကအများကြီးပါလာမင်းမြောက်တန်သားလေးချွတ်ခဲ့တယ်ဆိုရင် အလိုလိုမင်းတို့မလိုက်နဲ့လို့ပြောလိုက်တာကြားတယ်ပေါ့ အဲ့တော့သူကမင်းမြောက်နန္ဒာတွေချုပ်ခဲ့ခြင်းအပြင်ကျန်တဲ့စစ်သူစစ်တပ်တွေအားလုံးကတခါတည်းအဲ့ဒီကျောင်းရဲ့အပြင်မှာကျန်ခဲ့အဲ့မှာဒါကောသလမင်းကြီးဒီဖျားရှင်ကိုချင်းကပ်တယ်ပေါ့ချင်းကပ်လိုက်တဲ့အခါကျတော့အဲ့ချိန်မှာပဲခုနစစ်သူကြီးကတွေးတယ်ဗန္ဓုလရဲ့သူစစ်သူကြီးကဟိုတစ်ချိန်ကလည်းဗန္ဓုလစစ်သူကြီးကိုလှုပ်ကြံတာဒီကောသလမင်းကြီးဂေါရမရန်ဂေါရမနဲ့နှစ်ဦးကြားစကားတွေပြောပြီးတဲ့အခါလှုပ်ကြံတယ်အခုလည်းသွားပြန်ပြီနှစ်ဦးကြားအဲ့တော့ငါ့ကိုလည်းလှုပ်ကြံတော့မယ်ထင်တယ်ဆိုတော့အတွေး အဲခုနဗန္ဓုလစစ်သူကြီးရဲ့အတူမှာရောက်ရောက်လာတဲ့အခါကျတော့သူကဘရင်ကိုမယုံတော့အဲ့ဘရင်ထားခဲ့တဲ့မင်းမြောက်တန်စာတွေနဲ့တခါတည်းသူကစစ်တပ်ကြီးကိုပြန်သိမ့်ပြီးတော့အဲ့ဒီကောသလမင်းကြီးကသားပေါ့လေဝိတတုပါကိုသူကဘရင်အတင်းတင်ဘရင်အတင်းတင်ပြီးအဲ့ဒီမှာကောသလမင်းကြီးကိုတခါတည်းအယုအလုအကျွေးမောင်းမတယောက်ပဲထားခဲ့ပြီးတော့သူကအဲ့ဒါပြန်သွားတာပြန်ပြီးတော့ဟိုမှာဝိတတုပါမင်းသားကိုမင်းတင်အဲဒီကလည်းကောသလမင်းကြီးကဘုရားနဲ့တခါတည်းဝမ်းမြောက်ဝမ်းသာစကားပြောပြီးတော့ ဒါပြန်ထွက်လာတဲ့အခါစစ်တပ်ကြီးမတွေ့တော့စစ်တပ်ကြီးမတွေ့တော့မှမင်းမြောက်တန်သားတွေလည်းမတွေ့တော့မေးကြည့်တော့အဲ့ဒီထားခဲ့တဲ့ကုနာကိုလုတ်တော်ပေါ့မျိုးသမီးတူကအကြောင်းဆုံးပြောပြတယ်စိတ်မကောင်းဖြစ်စိတ်မကောင်းဖြစ်ပြီးတခါတည်းဒီဝိတ္တုပတော်ကိုပြန်ပြီးတော့ငါတူရဲ့အကူအညီယူပြီးတော့ပြန်သိမ့်မယ်နိုင်ငံကိုဆိုပြီးတူတူရှိရာဒါရာဇကြိုပြီးအဇာတတမင်းရှိကိုသူသွားတယ်ဒါပေမဲ့လန်ခီကအသိဝေးတော့သူရောက်တဲ့အချိန်ရာဇကြိုကိုရောက်တဲ့အချိန်မြို့တကားကပိတ်မြို့တကားပိတ်တော့မြို့ပြင်မှာတညအိပ်ပြီးတော့မနေ့မှ ဒါအဇာတသမင်းသူ့အတူကိုအဇာတသမင်းကိုဝေဒီဇာတတကဲမေတော်ပေါ့ဝေဒီမိဖုရားကြီးဆိုတာကောသလမင်းနဲ့ဒါမောင်နှမအရင်အဲ့တော့ဇာတတမင်းကိုအကူကြီးတောင်းမယ်ဆိုပြီးအဲ့မြို့ပြင်မှာအိတ်လိုက်တာအဲ့ညမှာပဲတခါလေကောသလမင်းကြီးနတ်ရွာဆန်းဒါကတော့အကြောင်းတစ်ခုပြောချင်တာကဝိတ္တုပမင်းဖြစ်လာတာကိုပြောချင်ဝိတ္တုပမင်းသားဒီခုနမင်းသားဘဝမှာအညုတိအာဃာတတွေတာကေဝေမင်းသားတွေပေါ်မှာအညုတိတိတ်များတယ်အဲ့ အညိုးအသေးတွေနဲ့ကြီးပြင်းလာတာအခုဆိုင်ကော်လို့ခြုံမရောက်တယ်ဆိုတဲ့သဘောပေါ့နော်ခုနဗန္ဓုလစစ်သူကြီးကဗန္ဓုလစစ်သူကြီးကတူပေါ့သူကသူကစိုးရိမ်နေသူ့အသက်အန္တရာယ်ကိုစိုးရိမ်နေတဲ့အတွက်ကြောင့်ကောသလမင်းကြီးကိုနမ်းချပြီးတော့မင်းမြောက်တန်တာတွေကိုဒါတာတာကြီးကြီးမှုတ်ဖက်နဲ့မတော်မတရားယူလာပြီးတော့ဒါမင်းတင်လို့ထပြီးတော့ဆိုင်ကော်လို့ခြုံကော်ရောက်တာပေါ့နော်ဒါလောကမှာတော့ဒကာကြီးဒကာမကြီးတွေဒါသင်္ကန်းသာယူကြအောင်ကဲထာသူ့ဟာသူဘလို့နဲ့ပဲ ခြုံပေါ်ရောက်ရောက်ဘယင်တော့ဖြစ်သွားပြီဟုတ်ပလားဘယင်ဖြစ်တဲ့အခါကျတော့အဲ့ဒီကနာကြီးစိတ်တွေနာကြီးစိတ်တွေနဲ့သူကဘယင်ဖြစ်လာပြီအာနာရလာပြီဆိုကြဆိုအခွင့်အရေးပေါ့လောက်ပိုင်မှုနေရလာရလာတော့အစအဆုံးပါစင်းလာတော့ဒါတကကြီးတကမကြီးဒါဦးဇင်းတို့အင်မတန်ဟိုစိတ်ဝင်စားစရာကောင်းတယ်ပေါ့နော်အစအဆုံးဘာစလို့တော့ဘယင်ဖြစ်လာပြီဘယင်ဖြစ်လာတဲ့အခါမှာငါတော့တိုင်းပြည်တိုးတက်အောင်ဘယ်လိုလုပ်မလဲ နော်တိုင်းပြည်ကြီးကြီးပေါအောင်ဘယ်လိုလုပ်မယ်သာသနာတော်ကိုဘယ်လိုစောင့်ရှောက်မယ်ဆိုတာမစင်တာဘူးအရင်ဆုံးရင်ထဲမှာ ပေါ်လာတာလုတ်ပိုင်ခွင့်လည်းရလာအောင်ငါဘာလုပ်မလို့တာဂိဝင်မင်းသားတွေကိုလက်စားချေမေဘယ်သူကိုလက်စားချေမလဲတာဂီနီတာဂန်တာဂီဝင်မင်းသားတွေကိုလက်စားချေအဲဒါကြောင့်လို့ဒါအသိပညာအားနည်းတဲ့ပုဂ္ဂိုလ်တွေဒီအသိပညာအတတ်ပညာအားနည်းတဲ့ပုဂ္ဂိုလ်တွေဟာနေရာရလာပြီဆိုရင်အင်မတန်ကြောက်စရာကောင်းတယ် အသိပညာလက်ပညာပြည့်စုံတဲ့ပုဂ္ဂိုလ်တွေနေရာရလာလို့ရှိရင်လောကကြီးကအေးချမ်းတယ်သူတို့လုတ်ပိုင်ခွင့်ရသလောက်နယ်ပယ်တွေဒီအင်မတန်အေးချမ်းတဲ့နယ်ပယ်ဖြစ်နိုင်ပေမဲ့အသိပညာလက်ပညာနေတဲ့ပုဂ္ဂိုလ်တွေနေရာရလာဒါအင်မတန်မှကြောက်စရာကောင်းတယ်ဆိုတာဒါသံဝေကတခုရရရပေါ့ဓမ္မအသိဉာဏ်တခုပဲကောင်းပြီအဲ့တော့ဝိတ္တုပတ္တိခုနဆိုင်ကောလို့ခြုံပေါ်ရောက်လာတယ်ပဲဆိုကြသူဘယင်ဖြစ်တဲ့ကမှာအစာအုပ်ဆုံးစဉ်းစားတာသူ့ယင်တဲ့ကအာဃာတတွေကိုတခါလေစပြီးတော့အတုံးချတယ်အဲ့တော့ဒီ တာဂေဝေမင်းသားတွေကိုငါလက်စားချင်မယ်တာဂေဝေမင်းသားတွေငါဘာလို့လူဆိုတာအသိရမယ်ဟောသူကအဲ့မှာစပြီးတော့သူကစစ်ခင်းစစ်ချီတယ်ပေါ့အဲ့တော့တခါလဲအဲ့တာဂေဝေမင်းသားတွေတတ်ဖို့ဆိုတခါလဲစစ်ချီပြီးတော့လာတယ်ဘယင်ပြစ်တာလဲအဲ့လိုစစ်ချီလာတဲ့အခါကျတော့ဘုရားရှင်ဒီလောကကြီးကိုလှမ်းပြီးတော့ကြည့်လောကကြီးကိုလှမ်းပြီးတော့ဒီနေရာမှာဝိတ္တုပတိ ဒါဘုရားရှင်ရဲ့ဆွေတော်မျိုးတော်တာဂီဝင်ဒါမင်းသားတွေကိုတာဂီဝင်တွေကိုဒါတတ်ဖြတ်တော့မယ်ဆိုတဲ့ဟိုအချင်းညာကိုမြင်တယ်မြင်တဲ့အခါကျတော့ဘုရားရှင်ကကဲနိုင်သလားကြည့်တော့ဒါကဲနိုင်တယ်ဆိုဘုရားရှင်ဒီအဲ့မှာကြွသွားဘုရားရှင်ဒီကြွပြီးတော့ဒီဒီတာဝိတ္ထိပေါ့လေကောသလမင်းနေပိုင်းတဲ့တာဝိတ္ထိနဲ့ဒီတကြတာဂိမင်းသားတွေပိုင်းတဲ့နေဇက်ပေါ့အဲ့နေဇက်ကိုဘုရားရှင်ကသွားတယ် နယ်စပ်ကိုသွားပြီးတဲ့အခါကျတော့ဒီဘက်မှာဦးဇင်းတို့သာဂိမိမင်းသားတွေပိုင်တဲ့ဘက်ချမ်းမှာအရိတ်ခတ်ကြဲကြဲအရိတ်ကြဲကြဲဆိုအရိတ်အဝါဒမကောင်းတဲ့တစ်ပင်တစ်ပင်ရှိရပေါ့အရိတ်အဝါဒမကောင်းတဲ့တစ်ပင်တစ်ပင်အောက်မှာပြရှင်ကသတင်းသုံးနေလိုက်ဒီဘက်ကဝိတ္တုဘမင်းသားကတခါလဲစစ်တပ်ကြီးနဲ့ခြိတက်လာခြိတက်လာလို့ဒီသာဂိဝင်နေပိုင်တဲ့နယ်ထဲကိုရောက်တော့မယ်ဆိုတဲ့အခါကျဘုရားရှင်ကိုသွားပြီးတော့တွေ့တယ်ဘုရားရှင်ကိုတွေ့လိုက်တဲ့အခါကျတော့အဲ့မှာတခါလဲစစ်တပ်ကြီးကိုခဏသူကဆိုင်းလိုက်တယ် စမ်းပြီးတော့သူကဘုရားရှင်ကိုလျှောက်အရှင်ဘုရားသူ့ကဒီခုနသူပိုင်တဲ့နေပေါ့ကောသလတိုင်းဘက်မှာရှိတဲ့နေဆက်မှာကအဲ့မှာအင်မတန်အရေးအဝါဒကောင်းတဲ့ညောင်မင်းကြီးတပင်ရှိတယ်။အဲ့ညောင်မင်းကြီးအောက်မှာဘုရားရှင်ကတရင်မသုံးမနဲ့ဟိုဘက်တာဂီဝင်တွေပိုင်တဲ့အရေးကျဲကျဲတစ်ပင်လေးအောက်မှာသွားပြီးတော့တရင်သုံးနေတာတွေ့တော့သူကသွားလျှောက်တယ်။အရှင်ဘုရားဒီဘက်နေတဲ့မှာအရေးအဝါဒကောင်းတဲ့ညောင်မင်းကြီးရှိပါတယ်ဗျာ။အဲ့ဒီမှာတရင်သုံးမှလားဒီလိုလျှောက် ရောက်တဲ့အခါကျတော့ဘုရားရှင်ကပြန်ပြီးတယ်ဝိတ္တုပါတဲ့ဆွေမျိုးတွေရဲ့အရေးကပို့ပြီးတော့အေးချမ်းပါတယ်။ဘာလဲတော့ဆွေမျိုးတွေရဲ့အရေးကပို့ပြီးအေးချမ်းပါတယ်ခင်ဗျာ။သစ်ပင်ရိပ်တွေမင်းဘက်ချမ်းကဘလောက်ပဲကောင်းကောင်းငါဆွေတော်မျိုးတော်တွေရှိတယ်။တာဂေဝီမင်းဘက်ကတာဂေဝီနယ်ကတာဂေဝီမင်းသားတွေပိုင်တဲ့နယ်တွင်းမှာရှိတဲ့အရေးကြဲကြဲအပင်တွေကပို့ပြီးတော့အေးချမ်းပါတယ်ဘယ်လိုပြောလဲ။အဲ့တော့ဒီနေရာမှာပေါ့ဦးဇင်းတို့ဒါ ဟိုသင်ဟိုမှတ်သားစရာလေးတစ်ခုဒါကြောင့်မလို့စေမျိုးတွေဆိုတာဒါဦးဇင်းတို့အတွက်အင်မတန်မှဟိုအာကိုအားထိုက်ပြုလိုက်တယ်စေမျိုးတွေကညာတိစာရစေမျိုးတွေရဲ့အရေးကြီးအင်မတန်မှအေဂျင့်နေဆိုတာလေးတွေဒါ ဦးဇင်းတို့ကိုစီကိုစီသဘောကျပြီးမိမိတို့ရဲ့ပတ်ဝန်းကျင်မိမိတို့ ਨੇ ဒါဆွေရင်းမျိုးခြားတွေပေါ်မှာလဲမိမိတို့ဒီဒါမေတ္တာတွေနဲ့ဒါထားဖို့လိုတယ်ဒီကလေးမှဒါဆွေမျိုးရင်းခြားတွေညီကိုမောင်နှမအရင်ကမခေါ်နိုင်ဘူးတငယ်ချင်းတွေပေါ်ကြအကောင်းလိုက်တာမိတ်တင်ကားတွေပေါ်ကြအကောင်းလိုက်တာအဲ့ဒါညီရင်းမောင်နှမအရင်တွေပေါ်ကြမခေါ်နိုင်မပြောနိုင်ဖြစ်တယ်ဘာကြောင့်တော့ဒီကကြီးတွေဒီကမကြီးတွေဘာကြောင့်လို့ထင်လဲရာဂိုင်းတော့အများစုကတော့အမွေကိစ္စပဲဟုတ်ပါလား အဲ့ဒါအမွေလူတာပဲအမွေလူရင်တည်သေးလားမတည့်တော့ဘူးအဲ့ဒါဦးဇင်းတို့ဒါကဒါမိသားစုတစ်ခုပြောတာပေါ့အဲတိုင်းပြည်တစ်ခုလည်းထို့တူပဲအမွေလူတာများလာပြီဆိုရင်အဲ့တိုင်းပြည်ကြီးငြိမ်းချမ်းမှုရအောင်မလားအချင်းချင်းဒါတိုင်းသားချင်းဒါခါလဲမခေါ်နိုင်မပြောနိုင်တက်ကြခိုက်ကြတွေမဖြစ်ဘူးလားဖြစ်ပါဖြစ်တာပဲအဲ့ဒါအမွေမလူကြနဲ့ဟုတ်ပလားအဲ့ဒါဒါပေမဲ့အဲ့လိုအမွေမလူဘဲနဲ့မုံမြတ်တဲ့စိတ်ထားနဲ့နေနိုင်ရင်တော့ရှင်မျိုးတွေရဲ့အရေးကြီးပို့ပြီးတော့မေးကြမှုလား အေးချမ်းပါတယ်တရုတ်တကကြီးတကမကြီးခုလိုဘေးဒုက္ခတွေကြုံတဲ့အချိန်မှာမိမိတိုင်းပြည်လေးကိုမလွမ်းဘူးလားလွမ်းပါတယ်ဗျာအေးအဲ့ဒါကိုကိုနိုင်ငံကိုဇာတိညီဒီအင်မတန်မှအေးချမ်းနေဆိုတဲ့ခံစားချက်ကတော့ရှိတာပဲအဲတိုင်းတိုင်းပြည်ပြည်ကပုံကိုယ်တွေလည်းပဲခုလိုအချိန်မှာမြန်မာပြည်မှာပြန်ပြီးနေလိုက်ရရင်တိတ်ကောင်းပါပဲဆင်းရဲရင်ဆင်းရဲပါစေဒါပေမဲ့မေတ္တာတရားတွေနဲ့လွှမ်းခြုံထားတဲ့ငါတို့ရဲ့ညီမငါတို့နောက်ဆုံးခေါင်းချရင်တောင်မှပဲကိုယ့်ညီမကိုခေါင်းချခြင်းနဲ့စိတ်ဓာတ်တော့မရှိဘူးလား ရှိတယ်ဒါလေးတွေဒီဒါအင်မတန်အားလုံးကအနယ်နယ်ရမှာရှိတဲ့ပုံကိုယ်တွေဒီမှာနေနေတဲ့ပုံကိုယ်တွေအားလုံးဒီဒီစိတ်ဓာတ်တွေငွေရင်ဒါအင်မတန်ကောင်းတယ်ကဲထားဒါဘုရားရှင်ကအဲ့တော့ဘာပြောတော့ကျမျိုးတွေကအရေးကြီးအေးချမ်းပါတယ်လို့ဒီလိုပြောလိုက်တဲ့အခါကျတော့ဝိတ္တုဘာကသူကတတ်ပြီးတော့သိဩဘုရားရှင်ဒီသူ့ရဲ့ဆွေတော်မျိုးတော်တွေကိုစောင့်ရှောက်ခြင်းလို့ပဲဒါဆွေမျိုးတွေရဲ့အရေးအေးချမ်းတယ်လို့ပြောတာဒီသူ့ရဲ့ဆွေတော်မျိုးတော်တွေဒါကြီး မင်းသားမင်းသမီးတွေကိုစောင့်ရှောက်ခြင်းလိုပဲလို့ဒီလိုသဘောပေါက်ပြီးတော့တခါလေအဲ့ဒါသူစစ်တပ်ကြီးကိုပြန်တက်ခေါက်ပြီးတော့တာဝတိကိုပြန်သွားတယ်တာဝတိကိုဒါပြန်သွားတယ်ပြန်သွားတော့ဒါတကြိမ်မရရှင်ကြီးကယ်လိုက်ဒါပေမဲ့ခုနကလူမိုက်ဆိုတာပေါ့ဝိတ္တူပါ လူမိုက်ဆိုတာသူကမရဘူးဒါနောက်တစ်ချိန်ဒီအာဃာတကကြီးလာပြန်ကြီးလာတော့တစ်ခါတစ်ခါဒုတိယတစ်ချိန်စစ်ချီတယ်စစ်ချီတော့လေထို့တူပဲဘုရားရှင်ကပုံစံတူပဲအိမ်မှာသွားသတင်းသုံးနေတယ်အဲသူလည်းပုံစံတူလျှောက်တယ် ကြောက်ပြီးတဲ့ကောင်ဘုရားရှင်ဒုက္ခဆွေတော်မျိုးတော်တွေကိုဒါချီးမြှောက်ခြင်းလိုပဲဆိုပြီးတခါသူဒုတိယတစ်ခေါက်ဒါစစ်တပ်ကြီးနဲ့ပြန်ခောက်သွားပြန်တတိယတစ်ခါချီတက်လာပြန်ထို့တူပဲပုံစံသူဘုရားရှင်ကသွားပြီးတော့ဒါရတယ်ပေါ့ပြောရရင်တော့အဲ့တော့သူတခါတည်းတက်ခောက်သွားအဲ့တော့ဒီနေရာမှာပေါ့ဘုရားရှင်ဒီသူကဆွေတော်မျိုးတော်တွေပေါ်မှာခုနဥပက္ခာဆိုတဲ့အပိုင်းမှာပေါ့ဂယုမဆိုင်ခြင်းဆိုတာမျိုးမဟုတ်ဘူးသူရဲ့ဆွေမျိုးမျိုးတော်တွေပေါ်မှာဂယုဆိုင် ဂယုဆိုင်လို့လေကိုယ်တိုင်သွားရောက်ပြီးတော့ဒါချီးမြှောက်ပေးနေတာပဲဒါပေမဲ့ဒါ၃ချိန်မြောက်ပြီးပြီ၄ချိန်မြောက်ရောက်လာပြီ၄ချိန်မြောက်ဝိတ္တရူပဒီဘယင်ပေါ့လေမင်းသားဝိတ္တရူပဘယင်ကြီးတခါလဲစစ်တက်ကြီးနဲ့ချီတက်တာချီတက်လာတော့လေဒီ၄ချိန်မြောက်မှလည်းဘုရားရှင်ကြီးသိတာပဲဒီဝိတ္တရူပချီတက်သွားတဲ့တာဂီမင်းတွေကိုဒါတာဂီမင်းသားတွေတာဂီတာဂီဝင်မင်းမျိုးတွေကိုဒါအမြင့်ဖြုတ်တတ်ပြတ်တော့မယ်ဆိုတာသိတယ်ဒါပေမဲ့ဒီ၄ချိန်မြောက်ရောက်လာတဲ့အခါကျတော့ဘုရားရှင်ဒီ ခုနဓမ္မဝိဟာရထဲမှာပါတယ်ဥပက္ခတရားကိုကျင့်သုံးလိုက်တယ်ဘာကိုကျင့်သုံးလိုက်ဥပက္ခတရားကိုကျင့်သုံးပါတယ်ဗျာဒါတွေကိုလှမ်းပြီးတော့ဆင်ញင်လိုက်တဲ့အခါကျတော့တစ်ချိန်မှဒီအတိတ်ဘဝတစ်ခုမှာပေါ့ဒီတာခင်ဝင်မင်းသားတွေဒီဒါရွာတူရွာမှာဒါဖြစ်ကြတဲ့အခါကျတော့ဒါကလည်းမြစ်တကူတွေကိုပေါ့လေဒါအစိတ်ခတ်ခဲ့ကြတာငါးတွေအဲ့ဒါအမြစ်တကူတွေကိုအစိတ်ခတ်တယ်ဒီကံတွေကအခုရင့်ကျက်လာပြီဒီကံတွေကရင့်ကျက်လာပြီဖြစ်တဲ့အတွက်ကြောင့်ဒါတားလို့မရတော့ဘူးဆိုတာဘုရားရှင်ဒီ သဘောပေါ့ဒါကြောင့်မလို့ဥပ္ပခါဆိုတဲ့သဘောဓမ္မပြောနေတာဥမ္မခါရဲ့နီးစွာသော အကြောင်းဒီဥပ္ပခါဖြစ်ဖို့ရဥပ္ပခါဆိုတဲ့ဗြမဝိဟာရတရားတစ်ခုဖြစ်ဖို့ရနီးစွာသောအကြောင်းဒီဒါကံနဲ့ကံရဲ့အကျိုးကိုဆင်ခြင်မှုပဲဗါတဲ့တော့ကံနဲ့ကံရဲ့အကျိုးကိုဆင်ခြင်မှုပါဗျာအဲ့ကမ္မတက္ကတာပေါ့တတ္တဝါတွေပေါ်မှာကံတာလင်ကိုယ်ပိုင်ဥစ္စာရှိတယ်ဆိုတဲ့ဒီသဘောကိုဆင်ခြင်နိုင်တဲ့အခါဥပ္ပခါဖြစ်တယ်ခုဘုရားရှင်ဒီအဲ့သဘောကိုဆင်ခြင်လိုက်ပြီးတဲ့အခါမှာခါရီအဲ့မှာသွားပြီးတော့မတားတော့အဲ့တော့ တူတူပြောပေါ့လေဒီဝိတ္တရူပမင်းသားတွေတခါလဲတာဂေဝီနဲ့ဒီတာဂေဝီနဲ့ကိုဒါစစ်ချီပြီးတာဂေဝီမင်းသားတွေကိုဒါအကုန်လုံးတက်ဖြတ်ပြလိုက်တယ်အကုန်လုံးတာဂေဝီမင်းသားဆိုတက်ကြဆိုပြီးတော့တာဂေဝီမင်းသားပြောရင်အကုန်တတ်တာပဲတာဂေဝီနွယ်လို့ပြောသမျှအကုန်တတ်တာကလေးကစာမချအောင်အကုန်တတ်ခဲ့ဒါကံနေတို့တခါကြီးဒီမိုက်ကြီးအမြဲတမ်းကြောက်စရာကောင်းတယ်ဘဝတစ်ခုမှာပြုတ်ခဲ့တဲ့ကံတွေပဲဒါပေမဲ့အဲ့ကံတွေကရင်းကျက်လို့အကျိုးပေးပြီဆိုတော့ဒီဘဝမှာရှောင်လို့ရသေးလား မရတော့ဘူးဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာဒါဥပက္ခါကိုပြောရင်းနဲ့ကံနဲ့ကံရဲ့အကျိုးကိုလည်းဒါတခါတည်းဒါဟိုနားလည်သွားဖို့လိုတာပေါ့အဲ့ဒါဘောတကုမှတခါတည်းလုပ်ခဲ့တာပဲဒါကစားရည်တောက်ရည်ဝမ်းရည်အတွက်လုပ်ခဲ့တဲ့ကံတွေကရင့်ကျက်လို့အကျိုးပြီးတော့တခါတည်းတနေရာထဲမှာပဲဒါဥပ္ပစေတနာကံတွေတည်ရရတာကဲကောင်းပြီဒါကတာဂဝိမင်းသားတွေဟိုဘက်ကဝိတ္တုပအကြောင်းလေးကိုဆက်ပြောပြီးမှဥပ္ပခါအကြောင်းပြန်ပြောကြ အဲ့တော့ဝိတ္တရူပဒီအဲ့လိုတာဂွေမင်းသားတွေတက်ခဲ့ပြီးတဲ့အခါပြန်လာတယ်ပြန်လာပြီးတော့ဒီတိုင်းနယ်နယ်အကြားမှာရှိတဲ့ဒါရောယနီမြစ်ကိုဒါဖြတ်ကူးရောယနီကိုဖြတ်ကူးပြီးတော့သူတို့ဘက်ကန်းကိုရောက်တဲ့အခါတိတ်ပြီးတော့အချိန်ကလည်းကြာနေပြီဟိုဟိုဒီစစ်ပွဲကြောင့်လည်းပန်းနေကြပြီဆိုတော့အဲ့မှာနားကြတယ်နားကြတော့တခါလဲမြစ်စိမ်မှာနားမယ်နည်းနည်းကုန်းမော်လေးမှာနားကြတယ်အဲ့လိုပေါ်ပြီးအဲ့စစ်တက်ကြီးနဲ့တခါလဲအဲ့မြင်ကန်းမှာတခါလဲနားနေကြနားနေတဲ့အချိန်မှာပဲခုနကံနေသိပ်ပြီးတော့ ပေါ့လေလူစရိုက်မှုတွေတိတ်များတယ်အစိတ်ကကံတွေကလည်းပဲကုသကံတွေကအားနေလာပြီးအကုသကံတွေကလည်းအရှင်ုံကောင်းလာပြီဆိုတဲ့ပုံကိုယ်တွေကဘာဖြစ်လာတော့တခါတည်းအဲ့ဒီကန်းချင်မှနေတဲ့ပုံကိုယ်တွေကအထဲမှာကုသကံများတဲ့ပုံကိုယ်တွေကဘာဖြစ်တော့ကန်းချင်လေးမှနေပြီးတော့တခါတည်းကိုရစိတ်ကဲသလိုတခါတည်းရားရံပြီးတော့တခါတည်းဟုတ်မြင့်တဲ့ကုန်းပေါ်လေးကိုတက်သွားတယ်တခါတည်းကုန်းပေါ်မှာအိတ်နေတဲ့အကုသိုလ်များတဲ့ပုံကိုယ်တွေကလည်းအဲ့မှာအိတ်ကြီးနဲ့တခါတည်းရားရံပြီးပြည့်စိတ်ကြိုက်သလိုလိုပိုးကောင်မွားကောင်တက်သလိုဖြစ်ပြီးတခါတည်းမြစ်စိတ်ကိုတခါတည်းဆင်းပြီးအိတ်ကြတယ် အဲ့တော့ပဲတခါတည်းအထက်အညာကနေပြီးတော့ရောဤနေမြက်ကမှာမိုးကြီးတဲတဲမဲမဲရွာလိုက်တာအဲ့ဝိရလူပမင်းသားမှာအပါဝင်အဲ့စစ်တပ်တွေကမြောင်များစွာသောဒါစစ်တီကြီးအကုန်လုံးရေမျောပြီးအဲ့ညမှာတခါတည်းဘဝအဆုံးတတ်သွားကြဆင်းရဲဒုက္ခတွေရောက်ကြအဲ့တော့ဒါတွေဒီကံတွေရဲ့အကျိုးပဲအဲ့တော့ကံကံရုပ်ကိုဦးဇင်းတို့ဒီနေရာတွေမှာလဲကိုယ့်ကိုယ်ကိုယ်ပဲနဲ့နားလည်ဖို့လိုတယ်ခုနတာကိမင်းသားတွေအတိတ်ဘဝကခုနရွာတရွာမှာခုနမြေချောင်းတွေကိုဒါအစိတ်ခတ်ခဲ့တယ်ဆိုတော့ဒီကံက ခါလေအဲ့သူတို့ကိုအပင်ငရဲကိုကြောက်အောင်အပင်ငရဲကမှနှစ်ပေါင်းများစွာဘွားပေါင်းများစွာခန်းပြီးတဲ့အခါအခုလူဘွားရောက်လာတော့လေဒီကံတွေကရည်ကြတော့မြောင်ဒါဒီအင်မတန်ကြောက်စရာကောင်းကထအဲ့တော့ဦးဇင်းတို့ဒီနေ့မှာမြမဝိရတာနဲ့ပတ်သက်လို့ပြောချင်တော့ဗာပြောအဲ့တော့ဘုရားရှင်ဒီသူကဆွေမျိုးတွေအပေါ်မှာဂယုမဆိုင်တာအာယုံနှလုံးမသွင်းတာမျိုးဟုတ်သလားမဟုတ်ဘူးအဲ့နိုင်တော့မေတ္တာနဲ့စောင့်ကြောက်ပြီးရကာကွယ်ပြီးတယ် မေတ္တာနဲ့စောင့်ရှောက်ပြီးတဲ့၃ချိန်တိုင်တိုင်စောင့်ရှောက်တယ်ဘယ်နှချိန်စောင့်ရှောက်လဲ၃ချိန်တိုင်တိုင်စောင့်ရှောက်ပါပဲခင်ဗျာမေတ္တာနဲ့ဒါစောင့်ရှောက်တယ်တဏှာတွေကိုအာယုံပြုတယ်စေတော်မျိုးတော်တွေကိုနှလုံးသွင်းတယ်အာယုံပြုတယ်ဂိယုမဆိုင်တာမဟုတ်ဘူးလက်မကြည့်တာမဟုတ်ဘူးဦးဇင်းတို့ခေတ်ကပြောနေတဲ့ဥပက္ခတိဂိယုမဆိုင်ခြင်းပဲလက်ကြည့်တရားမလိုဘူးသူ့အတူဘာဖြစ်ဖြစ်တေရင်နဲ့သူသူကံပဲကောင်းရင်လည်းသူကံပဲကောင်းရင်လည်းဆံတေရင်လည်းနိုင်လည်းခံပဲဆိုရဲသူကံပဲဒါတို့ထားတာ ဘုရားရှင်ဒီအဲ့လိုမဟုတ်ဘူးဒီဆွေတော်မျိုးတော်တွေပေါ်မှာဒါအာယုံပြုတ်ပြီးတော့ဒါစောင့်ရှောက်တယ်မေတ္တာစောင့်ရှောက်တော့စောင့်ရှောက်မေတ္တာနာနဲ့မရတဲ့အခါမှာဘာဖြစ်တာရောဥပက္ခထားလိုက်တယ်။အော်သူတို့အတိတ်ကကံကြောင့်ပဲဆိုအတိတ်ကကံကိုဆင်ញင်လိုက်တဲ့အခါမှာစိတ်ကအဲ့ဆွေတော်မျိုးတော်တွေပျက်စီးသွားလို့တုံ့လုံချင်းဆိုတာဘုရားမို့လို့မဟုတ်ဘူးနော်ဒီနေရာမှာဥပက္ခရဲ့သဘောကိုပြောချင်တာ။ကံရဲ့အကျိုးကိုဆင်ញင်လိုက်နိုင်တဲ့အခါကျတော့ဘာဖြစ်သွားတော့အဲ့ပေါ်မှာတောကရောဖြစ်သေးလား မဖြစ်တော့ပါဘူးခင်ဗျာဖြစ်တော့ဘူးစိုးရိမ်မှုဆိုတဲ့သောကလည်းမဖြစ်ဘူးတစ်ဖက်မှာလည်းတာယာမှုဆိုတာမဖြစ်ဘူးပေါ့အဲ့ဒါလည်းဥပ္ပခါဆိုတဲ့ညီမျှမှုဒါဥပ္ပခါရဲ့သဘောဒါကြောင့်မလို့ဥပ္ပခါရဲ့သဘောကိုဦးဇင်းတို့ဒီလိုမျိုးတာရကလေးတွေနဲ့ရှင်ထိုးပြီးတော့ကြည့်လိုက်လို့ချင်းဥပ္ပခါဒီခိကသုံးနေတဲ့ဥပ္ပခါပြုလိုက်လက်လွတ်ရှုလိုက်ကြကွာမနိုင်တော့လို့မရတော့လို့လက်လွတ်ရှုလိုက်ကြဆိုပြီးတော့ဥပ္ပခါပြုတဲ့ပုံစံတော့မဟုတ်ဘူးအဲ့ဒါဂယုစိုက်တယ်တတ္တဝါတွေအပေါ်မှာနှလုံးသွင်းတယ်ဒါပေမဲ့စိတ်ကိုကြတော့ ကံကံရဲ့အကျိုးကိုဆင်ခြင်ပြီးတော့အညီအမျှလေးထားနိုင်တဲ့သဘောဒီဒါဥပ္ပခါလို့ဒီလိုသဘောကြရမယ်ဟုတ်ပလားကဲကောင်းပြီဒါကဥပ္ပခါလို့အဲ့တော့ဥပ္ပခါဒီခုနတောခကိုဖြေပြောင်းနိုင်ဘာကိုဖြေပြောင်းနိုင်လဲသောကကိုဖြေဖြောင်းနေပါတယ်ခင်ဗျာသောကကိုဖြေဖြောင်းသောကကိုဖြေဖို့ဥပကထားနိုင်တဲ့ပုဂ္ဂိုလ်ကခုနတာဂဝီမင်းသားတွေတခါတည်းခုနတာဂဝီမင်းမျိုးတွေအကုန်လုံးသိကြပျက်စီးရပေမဲ့သောကမဖြစ်ဘူးအဲဒါသောကသောကကိုဘာကြောင့်ဖယ်ရှားနိုင်တာတုံးလို့မေးလို့ရှိရင် သောကကိုဖြစ်စေတတ်တဲ့အကြောင်းကတဲ့တဏှာယဇာယတိသောကောတဏှာယဇာယတိဗယံဟောတဏှာယတဏှာကြောင့်သောကောဆိုရင်ကိုဆွေးကြရတယ်တဏှာယဇာယတိဗယံတဏှာယတဏှာကြောင့်ဗယံဘေးဥပအန္တရာယ်ဒီဇာယတိထင်ရှားဖြစ်ပေါ်လာရတယ်အဲ့တော့လောကမှာစိုးရင်ရတယ်ဆိုတာတဏှာကြောင့်ဘာကြောင့်လဲတော့တဏှာကြောင့်ပါခင်ဗျာတဏှာကြောင့်နောက်ဆင်းရဲဒုက္ခတွေရောက်ကြရတယ်ဆိုတဏှာကြောင့်ဒီမှာဦးဇင်းတို့ဒါ တောကလေးကိုဥတည်ပြီးတော့အဲ့တော့တဏှာသိအားကြီးတယ်တွတာမမောမှုတွေသိပြီးများလာရင်ဘာဖြစ်တော့တောကဝင်တာပဲဘာဝင်တော့တောကဝင်ပါကကျန်တောကဝင်တာပဲအဲ့တော့ဦးဇင်းတို့ဒီမှာဗြမဝိဟာရကြတော့ဒါကြောင့်မလို့ဦးဇင်းတို့ချိတ်ဆက်ပြီးကြည့်တတ်လို့ရှိရင်စာပေကဒီလိုချိတ်ဆက်ကြည့်ရတယ်အဲ့တော့ဒီမှာဦးဇင်းတို့ ဟိုဗြဟ္မဝိရတရား၄ပါးမှာပေါ့နော်ဗြဟ္မဝိရတရား၄ပါးကအတိအတိလွတ်မြောက်တာရှိတယ်ဒါလေးကိုဦးဇင်းတို့ဟိုဒီကနိကေမှာလာတဲ့စာလေးပေါ့ဒါလေးကိုနည်းနည်းလေးဒီကကြီးဒီကမကြီးနားကြရအောင်နေတရဏံဟိတံအာဟုသောဗျာပါဒတ္တယတိတံမေတ္တာစေတောဝိမု ക്തി နေတရဏံဟိတံအာဟုသောဝိဟေတယယတိတံကရုဏာစေတောဝိမု ക്തി နေတရဏံဟိတံအာဟုသောအရတိယယတိတံမုဒိတာစေတောဝိမု ക്തി နေတရဏံဟိတံအာဟုသောရာဂတယတိတံဥပက္ခာစေတောဝိမု ക്തി ဟောမှဒီမြမဝိဟာရနဲ့ပတ်သက်လို့အဲ့တော့ဒီကိရိတာတွေကလွံ့မြောက်ခြင်းဆိုတဲ့မေတ္တာစေတောဝိမု ക്തി မေတ္တာစေတောဝိမု ക്തി ဒီဗျာပါဒတ္တနေတရဏံတဲ့မေတ္တာစေတောဝိမု ക്തി ဒီဗျာပါဒတ္တတတ္တဝါတွေကိုချက်စည်းခြင်းနဲ့ဆိုတဲ့ ဗျာပါရကေနိတရဏခမြောက်ကြောင်းပဲမေတ္တာသည်တဏ္ဍဝါတွေကိုဖြည့်ဆည်းခြင်းနဲ့ဆိုတဲ့နိတရဏကေတဏ္ဍဝါတွေကိုဖြည့်ဆည်းခြင်းနဲ့ဆိုတဲ့ဗျာပါရကေခမြောက်ကြောင်းဘာကေခမြောက်ကြောင်းဗျာပါရရဲ့လွတ်မြောက်ခမြောက်ကြောင်းပဲခမြောက်ကြောင်းဆိုတာလွတ်မြောက်ကြောင်းလို့ပြောတာပေါ့တက်တဲ့ဘာသာပြန်တော့အဲ့တော့မေတ္တာစေတောဝိမု ക്തി ဆိုရယ်မေတ္တာနဲ့ရှင်တဲ့စိတ်ဓာတ်တွေဒီတတ္တဝါတွေပေါ်မှာချက်စည်းခြင်းနဲ့ဆိုရယ်ဗျာပါရကလွတ်မြောက်ကြောင်း အဲ့တော့မေတ္တာရှိနေတို့တကကြီးတွေတကမကြီးတွေဗျာပါဒမိမိတဏ္ဍာမှာဖြစ်နိုင်မအောင်မလားမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်တော့ဘူးတတ္တဝါတွေကိုဖြည့်ဆည်းခြင်းနဲ့ဆိုတဲ့ဗျာပါဒကနေလွတ်မြောက်သွားပြီဒီလိုပြောတာကဲနောက်တစ်ခုဝိဟေတာယကရုနေတရဏဟိတံဥသောဝိဟေတာယယတိညာကရုဏာစေတောဝိမု ക്തി ယတိတံယံဣတံကရုဏာစေတောဝိမု ക്തി အယိကရုဏာနှင့်ရှင်းသော လွတ်မြောက်ခြင်းဒီဝါကရုဏာနှင့်ရှင်တော်စေတော်ဝိမု ക്തി ကရုဏာနှင့်ရှင်တော်စိတ်တတ်သည်ဝိဟေတာယတတဝါတို့ကိုနှင်းမှန်နှိမ့်ဆက်ခြင်းမှနှင်းမှန်နှိမ့်ဆက်ခြင်းဤနေတရဏံခမြောက်ကြောင်းမိသည်ဟောဝိဟိတာဆိုတဲ့တတဝါတွေကိုဒါနှိမ့်ဆက်ခြင်းနဲ့ဝိဟေတာတရားနှင်းမှန်နှိမ့်ဆက်ခြင်းခုနဗျာပါဒဆိုတာချက်စီးခြင်းလားအခုဝိဟေတာဆိုတာနှင်းမှန်နှိမ့်ဆက်ခြင်းအဲ့ကရုဏာတရားအားကောင်းလာပြီကရုဏာဘာဝနာတွေပွားများထားလို့တခါလေ ခုနကရုဏာစေတောဝိမု ക്തി ထိရထားရင်တော့ဒါအကောင်းဆုံးပေါ့အ ਨੇ ဆုံးကရုဏာတက်တွေမိမိတဏ္ဍာမှာအာကောင်းနေပြီဆိုရင်ကိုပဲအဲ့ကရုဏာဒီတတ္တဝါတွေကိုညှဉ်းပန်းနှိပ်စက်ခြင်းနဲ့ဆိုတဲ့ဝိတာတရားကထွံ့မြောက်ကြောင်းမင်းအဲ့တော့ကရုဏာရှိရင်တတ္တဝါတွေကိုညှဉ်းပန်းနှိပ်စက်အောင်မလားမနှိပ်စက်တော့ပါဘူးခင်ဗျာနှိပ်စက်တော့ဘူးမေတ္တာရှိရင်တတ္တဝါတွေကိုမဖျက်ဆီးတော့ဘူးအော်ကရုဏာရှိရင်တတ္တဝါတွေကိုမညှင်းစေတော့ဘူးဟောနောက်တစ်ခုနေတရဏဟိတံဟုသော အရတိယယတိတံမုဒိတာစေတောဝိမု ക്തി ယတိတံယံဟိတံမုဒိတာစေတောဝိမု ക്തി အယံအကျင်မုဒိတာနေရှင်သောစိတ်တတ်ဒီအရတိယမမွေမလျော်ခြင်းအရတိတရားမှအိဋ္ဌရဏံထွံ့မြောက်ကြောင်းပါပေသည်ဟောမုဒိတာတရားရှိရင်ခုနမမွေမလျော်ခြင်းဆိုတဲ့အရတိကလွတ်မြောက်တယ်အဲ့တော့ဦးဇင်းတို့အရတိဆိုတဲ့အပိုင်းကခုနဟိုးတလောကဦးဇင်းတို့ဒီအပိုင်းလေးကိုပြောခဲ့သလိုပေါ့အရတိဆိုတာသူတစ်ပါးတွေက အောင်မြင်မှုတိုးတက်မှုကြီးပွားမှုဆိုတဲ့ဒီလောကရေးရာဓမ္မရေးရာတွေအပေါ်မှာအောင်မြင်မှုတွေအပေါ်မှာဝမ်းမမြောက်နိုင်တာအာရတိဝမ်းမမြောက်နိုင်ဘူးငင်းငွေလာအဲ့ဒါကိုအာရတိခေါ်တယ်ဒါပေမဲ့အဲ့ဒီတရားတွေဒီမုဒိတာတရားအားကောင်းနေတဲ့သူတော်ကောင်းတယောက်ထမ်းနိုင်မှာဖြစ်မှာပုံမလားမဖြစ်တော့ဘူးညူစုခြင်းတွေမဖြစ်တော့ဘူးအဲ့ဒါဒါမုဒိတာကအဲ့ဒီညူစုခြင်းတနည်းအားဖြင့်မမွေ့လျော်ခြင်းတွေကလွတ်မြောက်ကြောင်းပဲခုပြောချင်တာဥပက္ခ နေတရဏယတံအာဟုသောရာဂတယတိတံဥပက္ခစေတောဝိမု ക്തി ယတိတံဥပက္ခစေတောဝိမု ക്തി အကျင်ဥပက္ခစေတောဝိမု ക്തി တိရာဂတရာဂဤနေတရဏံထမြောင်ကြောင်းပါပေဒီဟောအခုဓမ္မကြီးဥမက္ခါကြတော့ရာဂရဲ့ထွက်မြောက်ကြောင်းဘာရဲ့ထွက်မြောက်ကြောင်းရာဂရဲ့ထွက်မြောက်ကြောင်းပါဗျာ ကံနဲ့ကံရဲ့အကျိုးကိုဆင်ញင်လိုက်တဲ့အခါမှာဥပက္ခာဆိုတဲ့သဘောတရားတစ်ခုမိမိတဏ္ဍာမှာဖြစ်မယ်။အဲ့ဥပက္ခာဖြစ်လာလို့ရှိရင်အဲ့ဥပက္ခာကရာဂရဲ့ထွံ့မြောက်ကြောင်းဘာကဲထွံ့မြောက်ကြောင်းရာဂရဲ့ထွံ့မြောက်ကြောင်းပါဗျာ။ရာဂရဲ့ထွံ့မြောက်လိုက်ပြီဆိုအဲ့တတ္တဝါတွေပေါ်မှာရာဂဆိုတဲ့တက်ဆုံးမှုကမရှိရင်အဲ့တတ္တဝါတွေနဲ့ပတ်သက်ပြီးတော့ခုနခုနလိုပေါ့တာဂိမင်းသားတွေပြည့်စည်သွားပြီမယ်ဘုရားရှင်တဏ္ဍာမှာတောကဆိုတာဖြစ်သလား။မဖြစ်ပါဘူးဗျာ။ရာဂမရှိလို့တောကမဖြစ်။ဘာမရှိလို့ ဝါကမရှိတော့တောကမဖြစ်တာပါဗျာတောကမဖြစ်အဲ့ဒီရာဂကဗျာကျင်ကတော့ဆိုကြပါစို့ဦးဇင်းတို့ကမညံပုံညံနဲ့ရာဂတရားကိုအပြည့်ပြတ်ပဲသက်ထားနိုင်တယ်ခဏဦးဇင်းတို့တာမခုအကယ်၍မြတ်မိမိတို့ကပုထုဇဉ်ဘဝမှာရှိခဲ့မယ်ဆိုပုထုဇဉ်ဘဝမှာရာဂတရားကိုတော့အမြင့်ပြတ်မညံပုံညံနဲ့မပယ်တတ်နိုင်သေးပေမဲ့ဥပက္ခတရားကို ပွားများထားနိုင်နေဆိုရင်အဲ့ဥပက္ခတရားတွေအားကောင်းတယ်ကံကံရဲ့ရုပ်ကိုဆင်ញင်လိုက်တိုင်းဆင်ញင်လိုက်တိုင်းဥပက္ခတွေ ဥပက္ခတရားတွေပေါ်လာမယ်အဲ့ဥပက္ခတရားတွေပေါ်လာရင်အော်သူတို့ကောင်းကံကြီးလုပ်လို့ကောင်းမှုကောင်းကျိုးတွေရနေတာပါလားကြိုးစားအားထုတ်လို့အောင်မြင်နေတာပါလားဟုတ်ပလားကြိုးစားတယ်ကြိုးစားရင်အောင်မြင်မှာပေါ့ဆိုတဲ့ဒီလိုပြောအကျိုးနဲ့အကြောင်းကိုဆင်ញင်နိုင်တယ်ကံနဲ့ကံရဲ့အကျိုးကိုဆင်ញင်နိုင်ရင်ဥပက္ခဆိုတဲ့သဘောတရားမိမိတို့တဏ္ဍာမှာကိန်းအောင်လာတယ်အဲ့ဥပက္ခကိန်းအောင်လာတာနဲ့တပြိုင်နက်တည်းအဲ့ရာဂဆိုတာကအလိုလိုငြိမ့်သွားတယ်ဥပက္ခရှိလာရင်ခုနပြောတယ်ဥပက္ခတရားဒီရာဂတ ရာဂဤနေတရဏံထွက်မြောက်ကြောင်းရာဂကထွက်မြောက်နိုင်ဥပက္ခရှိ။ဟောဥပက္ခရှိလာရင်ရာဂကထွက်မြောက်နိုင်တယ်။ရာဂမရှိတော့ဘူးဆိုရင်တောကဆိုတာဖြစ်ဦးမလား။ဖြစ်တော့ဘူး။ဒါကြောင့်မလို့ဒါဦးဇင်းတို့တောကကလွတ်မြောက်ခြင်းနေဆိုလို့ရှိရင်ဒါဥပက္ခဘာဝနာကိုများများပွားရ။ဥပက္ခဘာဝနာကိုများများပွားနိုင်ရင် ဆိုကြပါစို့မိမိတို့ရဲ့မိသားစုထဲမှာဆင်းရဲဒုက္ခတူရောက်တယ် အဲ့ဆင်းရဲဒုက္ခရောက်တဲ့ပုံမှာမေတ္တာနဲ့စောင့်ရှောက်ပေးမယ်ကရုဏာနဲ့ဖေးမပေးမယ်ဒါကိုလုံးနိုင်တာကိုမလုံးနိုင်တော့တဲ့နောက်ပိုင်းမှာခုနဥပက္ခဆိုတဲ့ကံနဲ့ကံရဲ့ကျိုးဩသူဒီမကောင်းမှုတစ်ခုခုကအတိတ်ကပဲလုပ်ခဲ့လုပ်ခဲ့ပြစ္ဆုတ်ကံမှာပဲလုပ်ခဲ့လုပ်ခဲ့ဒီကံရဲ့အကျိုးကိုသူတို့ခံစားရတော့မှာပဲလို့ဒါလို့စင်ញင်လိုက်လို့ကိုယ်တဏ္ဍာမှာဥပက္ခကိန်းအောင်သွားပြီဆိုရင်အဲ့တတ္တဝါပေါ်မှာဂိူးမဆိုင်တာတော့မဟုတ်ဘူးဒါပေမဲ့အဲ့ကံငယ်ရုပ်ကိုစင်ញင်လိုက်လို့ဥပက္ခလေးမိမိနှလုံးသားမှာကိန်းအောင်သွားတဲ့အချိန် ရာဂဆိုတဲ့သူ့ပေါ်မှာတက်ဆုံးခြင်းတွေကြော့မသွားဘူးကြော့သွားကြော့သွားအဲ့ဒါရာဂဆိုတဲ့တက်ဆုံးမှုတွေကြော့သွားလေလေစိုးရင်မှုတွေကြော့သွားလေလေမဖြစ်ဘူးလားစိုးရင်မှုတွေကြော့သွားလေလေပဲဒါကြောင့်မလို့ဦးဇင်းတို့ဥပက္ခဘာဝနာတိဒါအင်မတန်မုံမြတ်တဲ့တရားဂယုမဆိုင်ချင်းဆိုတာမဟုတ်ဘူးဆိုတာဒီညမှာမထင်ရှားဘူးလားထင်ရှားပါတယ်ခင်ဗျာထင်ရှားပါတယ်ကဲကောင်းပြီအဲ့တော့ဒါဦးဇင်းတို့ဒါဥပက္ခရဲ့သဘောတရားဒီအင်မတန်မုံမြတ်တဲ့သဘောတရားဆိုတာဒီညမှာ သူတကကြီးရေတကမကြီးအလုံးဒါသဘောကျနှိမ့်ချိုက်ဖို့လိုတယ်ကဲကောင်းပြီအဲ့တော့ဦးဇင်းတို့ကဒါဥပ္ပခါကသဘောကိုသိပြီးတဲ့အခါဥပ္ပခါကို၄မျိုးပေါ့၄ဘက်၄လံကလှည့်ပြီးတော့ဦးဇင်းတို့ထပ်လေ့လာကြရအောင်ဒါဥပ္ပခါရဲ့သဘောကိုပို့ပြီးတော့ဟိုနားလေသဘောပေါက်ကောင်းပြီအဲ့တော့ဥပ္ပခါဒီဘယ်လိုသဘောလက္ခဏာရှိတော့လက္ခဏာအနေနဲ့ကြည့်မယ်ဆိုရင်တတေတုမစ္ဆဒကာရာဗုဒ္ဓိလက္ခဏာဥပ္ပခါ ဇတေသူတတ္တဝါတို့အပေါ်၌မစ္စတာကာရဗုဒ္ဓိအလေအလတ်အချင်းရာအပြင်ထားနိုင်သောသဘောသည်ဥပ္ပခာဥပ္ပခာပါပေတည်းဟောဥပ္ပခာဆိုတာတတ္တဝါတွေအပေါ်မှာအလေအလတ်သဘောလေးစိတ်ထားနိုင်ဘလို့ထားနိုင်တာအလေအလတ်စိတ်ထားနိုင်ပါအလေအလတ်သဘောအလေအလတ်သဘောဆိုတာချစ်ချင်းမုန်းခြင်းပေါ့အဲ့နှစ်ခုမညီတော့ဘူးမုန်းတာလည်းမညီဘူးချစ်တာလည်းမညီဘူးအဲ့ချစ်တာမုန်းတာမညီဘဲနဲ့အလေအလတ်သဘောလေးနဲ့ထားနိုင်တာကို ဒါဥပ္ပခာတဲ့အဲ့တော့ဦးဇင်းတို့ဥပ္ပခာသဘောကိုနားလည်ခြင်းနဲ့ဆိုဥပ္ပခာဆိုတာဘယ်လိုသဘောရှိလဲကိုကဆင်ញင်လိုက်မယ်ဆင်ញင်ဩဥပ္ပခာဆိုတာတတ္တဝါတွေအပေါ်မှာညီညီမျှမျှအလဲအလတ်သဘောလေးထားနိုင်တယ်လို့ဒါလိုသဘောကြရအောင်ကောင်းပြီဒါဥပ္ပခာရဲ့သဘောနောက်တစ်ခါဥပ္ပခာရဲ့လုပ်ငန်းကိစ္စဥပ္ပခာရဲ့လုပ်ငန်းကိစ္စဒီတတ္တေတုသမဘာဝတတနာရတတတ္တေတုတတဝါတို့အပေါ်၌သမဘာဝညီမြသောအခြင်းတတနာ ရှုကြည့်တယ်အဲ့တော့ဗါလဲတော့ ဓာတ်တော်ဟာတွေအပေါ်မှာအညီအမျှအားဖြင့်ဗါတဲ့တော့ရှုတာဗတ်မလိုက်ရဘူးပေါ့ဆိုလိုရင်းကဗတ်မလိုက်ရဘူးဦးဇင်းတို့ကြောင့်ဒီနေရာမှာကျတော့ဂတိပေါ့အဲဆန္ဒဂတိဒေါသဂတိပေါ့ဒါဆန္ဒဂတိချစ်လို့လည်းပဲတစ်ဖက်ကိုပါသွားတတ်တယ်ဘယ်ဒေါသဂတိမုန်းလို့လည်းပဲတစ်ဖက်ကိုတိမ်သွားတတ်တယ်ဒီနေရာမှာဥပ္ပခါကြအဲ့လိုမဟုတ်အညီအမျှပေါ့ညီတူညီမျှနဲ့သူကတတ္တဝါတွေပုံမှာရှုကြည့်အဲ့လိုရှုကြည့်တဲ့လုပ်ငန်းကိစ္စဒါဥပ္ပခါမှာရှိတယ် အဲ့တော့ဆိုလိုရင်းပြောချင်တာကဥပက္ခအာကောင်းလာပြီဆိုလို့ရှိရင်ဘာဖြစ်မလို့တတ္တဝါတွေပေါ်မှာဗက်မလိုက်တော့ဘာမလိုက်တော့ဘူးတတ္တဝါတွေပေါ်မှာဗက်မလိုက်တော့ပါဘူးခင်ဗျာအဲ့ဒါဦးဇင်းဗက်မလိုက်တော့ဘူးဆိုလို့ပေါ့လေကိုဦးဇင်းကျောင်းမှာတာမလင်လေးတွေရှိတယ်တာမလင်လေးတွေရှိတဲ့အခါကျတော့တာမလင်လေးတွေဦးဇင်းတို့ကဟိုလာဆန်းရှိရဲ့ဆိုလာဆန်းရှိရဲ့လာစုပ်ရှိရဲ့ဆိုရင် စာပြေခိုင်းတယ်အဲဟိုလာပြေနဲ့လာခွေတော့နားပေါ့လေစာပြေခိုင်းတဲ့အခါကျတော့ဘာဖြစ်တော့ ဓာပြေခိုင်းတဲ့အခါကျတော့ဦးဇင်းတို့ကစာပြေပြီးရင်စာစစ်ရတာစာစစ်တဲ့အခါကျတော့ဟိုတတ်မှတ်ချက်တော့ရှိတာပေါ့ဥမာပါဠိတော်ဆိုဘယ်နှလုံးမရင်ဘယ်နှမတ်လျှော့အဲမြန်မာပြန်ဆိုရင်ဘယ်နှလုံးမရင်ဘယ်နှမတ်လျှော့ဆိုတာရှိဒါပေမဲ့ဘုန်းကြီးသူတို့ဟို10ပါးလောက်ရှိတဲ့အခါကျတော့ဦးဇင်းတို့ဦးဇင်းကောစတာဘုန်းကြီး3-4ပါးကောပေါ့ဝိုင်းပြီးတော့စစ်ကြစစ်တဲ့အခါကျတော့တတ်မှတ်ချက်တော့ရှိပေမဲ့တခါတလေမှခုနလိုပေါ့အမှတ်ပေးတာကမညီဘူးပေါ့ ကလေးတွေဆိုတော့လေသူတို့ကအမှန်ကထွက်ပြီဆိုရင်သူတို့တော့အကျေလွားပါဟိုသူတို့အမှားလေးတွေသိချင်လို့ကျေလွားပါပြန်ပေးတယ်ပြန်ပေးတော့သူတို့ကမလုပ်တော့အာတခါလဲသူနဲ့ငါနဲ့တိုက်တယ်ပထမရလူနဲ့ဒုတိယလဲလူသူတို့လည်းစုကပေးတာကိုသူတို့ကအဲ့တော့စုလို့ကျွန်တော်ပထမနဲ့ဒုတိယစုကကွာအဲ့တော့အမှတ်တိုက်တယ်အမှတ်တိုက်ပြီလို့ရှိရင်တခါလေခုနလိုပေါ့အမှတ်ပေးတာမရင်သူ့ကြတော့ဘယ်နှလုံးမားတာကိုဘယ်နှမှပဲရှော့တယ်ဘသူ့ကြတော့ဘယ်နှလုံးမားတာ ပဏမတ်လျော့တယ်ဆိုတော့တခါလဲအဲကဲဒီလိုဒီလိုတော့ဖြစ်တော့မဖြစ်တော့ဘူးညီညီမြတ်မြတ်ဖြစ်အောင်ဆိုတခါလဲရောက်တာနဲ့အဲ့ဒါခုံနံပါတ်တွေအကုန်လုံးခောက်ပြီးတော့စတာဗရာနဲ့စတာဗရာနဲ့ညက်ခုံနံပါတ်မမြင်အောင်ဒီတိုင်းစစ်ဘလို့မှလည်းမသိဘူးတရားစံတဘုန်းကြီးက၃လေးပါဆိုတော့မျက်နှာလိုက်တဲ့ချိန်မှာဆိုလို့အဲဒီလိုလောက်ရဆိုလို့ရင်ပြောချင်တာတခါတလေမှဟိုခုနစန္ဒာဂတိဆိုတာလည်းဖြစ်တတ်တယ်ဒေါသဂတိဆိုတာလည်းဖြစ်တတ်တယ်အကယ်၍စိတ်ဓာတ်ကဟိုမှဦးဇင်းတို့ ကိလေသာတွေကမလွတ်မြောက်သေးတဲ့အခါမှာဒါလေးတွေဖြစ်တတ်တော့အဲ့ရာကကာကွယ်လို့ရအောင်ကိုဦးဇင်းတို့ကတော့အဲ့ဒီစနစ်ကျင့်သုံးရတယ်အဲသူတို့လည်းပြောထားတယ်ငယ်တဲ့ကလေးတွေကိုလည်းအဲ့လိုမျိုးတော့လူကြီးတွေကတော့လုံးဝမဟုတ်ဘူးဒါပေမဲ့ဖြစ်တတ်တဲ့သဘောသဘာဝတော့ဒကာကြီးတွေဒကာမကြီးတွေမရှိဘူးလားရှိတတ်ပါတယ်ခင်ဗျာဖြစ်တယ်ဒါလည်းပဲလုပ်ငန်းအကြီးကြီးလုပ်တဲ့သူတို့လူတွေဆိုရင်ပို့ပြီးတော့ view site ဖို့မလိုဘူးလားလိုတယ်အဲ့ဒါဒီလိုဂရီ တွေဒါမလိုက်မိဘူးပေါ့ကဲကောင်းပြီထားအဲ့တော့ဒါဥပက္ခအာကောင်းလာပြီဆိုရင်အဲ့သဘောပဲတဏှာတွေပေါ်မှာအညီအမျှကြည့်တတ်တဲ့သဘောလုပ်ငန်းကိစ္စရှိတယ်လုပ်ငန်းကိစ္စဒီမှာပြောချင်နေတာအဲ့တော့လကောအလုံးတစ်ခုလုပ်ပြီဆိုရင်ဥပက္ခသဘောနဲ့ရှင်ဆက်ပြီးတော့မိမိတို့ကလုပ်နိုင်မယ်ဆိုရင်မိမိတို့ရဲ့အလုပ်တွေဒီဂတိတွေအဂတိတရားတွေမကင်းရှင်းနိုင်ဘူးလားကင်းရှင်းနိုင်ပါတယ်ခင်ဗျာကင်းရှင်းနိုင်တယ်ဒါကြောင့်မလို့အဂတိကင်းကင်းရှင်းရှင်းနဲ့နေကျင်နေဆိုရင်အဲ့ဒီဥပက္ခ လုပ်ငန်းကိစ္စလို့ခေါ်တဲ့တတ္တဝါတွေပေါ်မှာအငြင်းအမျှကြည့်ဖို့လိုတယ်ဒါလုပ်ငန်းတွေလုပ်တယ်အာနိုင်ငံအတွက်တိုင်းပြည်အတွက်လုပ်တဲ့အခါမှာဒီသဘောတရားတွေအဂတိကင်းရှင်းဖို့အတွက်ဒါဥပက္ခသဘောတရားတွေကိုများများဆင်ញင်ပွားများဖို့လေလိုတယ်ကဲကောင်းပြီနောက်တစ်ခုဒါကဥပက္ခရဲ့လုပ်ငန်းကိစ္စပြီးတဲ့အခါသူကဥပက္ခသဘောတဘာဝကိုဆင်ញင်တဲ့သူတော်ကောင်းရဲ့ဉာဏ်မှာထင်ရှားလာဖို့ပြစ္စုပ္ပတ္ထာနာ ပရိကာနုနယဥပတမပစ္စုပ္ပထာနာပရိကာနုနယဥပတမပစ္စုပ္ပထာနာပရိကာနုနယဥပတမမုံငိမ်ချေချင်းတို့ဤငိမ်အေခြင်းဆိုတဲ့ငိမ်မှုဆိုတဲ့သဘောတရားအဖြစ်ဉာဏ်အားရှိရှိထင်လာတယ်ဟောအဲ့ချေချင်းမုံငိမ်နေငိမ်သွားတယ်လို့တတ္တဝါတယောက်က ဥပက္ခသဘောကိုဆင်ញင်လိုက်ပြီသူဥပက္ခဆိုတာဘာသဘောဘာတော့ဘာသဘောဘာတော့ဥပက္ခဆိုတာဘလို့တော့ဘလို့တော့ဆင်ញင်ပြီဆင်ញင်ပြီဆိုရင်အဲ့ဆင်ញင်တဲ့သူတို့ကောင်းတယောက်ကညံထဲမှာထင်ရှားလာတယ်ဘလို့ထင်ကြတော့ဩဥပက္ခဆိုတာချစ်ချင်းမုန်းချင်းတွေကိုငြိမ့်သွားတာပါပဲဘာလဲတော့ချစ်ချင်းမုန်းချင်းမှငြိမ့်အင်းသွားပါတယ်ဗျာငြိမ့်အင်းသွားလားချစ်ချင်းမုန်းချင်းတွေပရိကာနုနယဝုပသမပြစ္စုပ္ပဋ္ဌာနာဟောပရိကာနုနယချစ်ချင်းမုန်းချင်းတွေကနေငြိမ့်သွားတာဒီ ဥပက္ခတဲ့ဟောဒီလိုသဘောကြရဒါကြောင့်မလို့ဦးဇင်းတို့ဥပက္ခသဘောကိုများများကြီးတွေ့ရင်တခါလေမှာအတွေ့တွေရှုပ်မသွားဘူးလားတို့တခါကြီးတခါမကြီးရှုပ်သွားပါတယ်ခင်ဗျာရှုပ်သွားတယ်ဥပက္ခဆိုတာဘလို့တော့ဥပက္ခဆိုတာဒါပေမဲ့ဒီမှာတော့ပြောတာလေဥပက္ခကိုတကယ်ဆင်ခြင်လိုက်ရင်ဥပက္ခဆိုတာတတ္တဝါတွေပေါ်မှာချစ်ချင်းမုန်းချင်းတွေဘာဖြစ်သွားတော့ငြိမ်သွားလားငြိမ်သွားလားပဲဟုတ်ပလားအော်ချစ်ချင်းမုန်းချင်းတွေမရှိတော့ဘူးဘက်လိုက်မှုမရှိတော့ဘူးဒီလူကိုတော့ငါချစ်တယ်ငါလူပဲဒီလိုတော့ငါမုန်းတယ်ဒါသူ့လူပဲဆိုအဲ့ဒါမျိုးတွေမရှိတော့ဘူး အဲ့ဒါဆိုရင်ဒါဥပက္ခရဲ့သဘောလို့ဉာဏ်ထဲမှာထင်လာတယ်တဲ့ဒါဥပက္ခကိုစဉ်းကျင်ရင်အဲ့လိုမျိုးမိမိဉာဏ်ထဲမှာထင်ရှားလာရမယ်ဒါထင်ရှားလာတဲ့သဘောပဲဒါဥပက္ခကို၃ခုမြောက်ဘက်ကလက်ကြည့်နောက်၄ခုမြောက်ဘက်ကလက်ပြီးကြည့်လိုက်တဲ့အခါကျတော့ဥပက္ခဒီပါသဘောရှိတော့ကာမတကာတတ္တာဒါအဓိကစကလုံးပဲတိုးတော်သူရှိတော့စက်ဖွင့်လာရှိတယ်ဒေကတတိလူတေကတစီရုစီယဒုက္ခိတာဝဘဝိတန္တိဒုက္ခိတောဝမုစိတန္တိပတ္တတံပတ္တိတော ပတ္တတံပတ္တိတောဝါနပရိဟာယိတံတိတိအေဝံပောဒကမ္မတက္ကတာတတနာပစ္စုပ္ပတ္ထာနာဒါဘာပြောတာလို့ဆိုတော့တတ္တဝါတွေဒီမိမိပြုတဲ့ကံသာလျင်ကိုယ်ပိုင်ဥစ္စာရှိတယ်ဟောတတ္တဝါတွေဒီမိမိပြုတဲ့ကိုယ်ပိုင်ဥစ္စာရှိတယ်နောက်တစ်ခုအကယ်၍မြတ်ပုဂ္ဂိုလ်တူတယောက်ကချမ်းသာတွေပေါ့နှစ်သက်စရာတွေချမ်းသာတွေကိုစုတောင်းပေးနေပေမဲ့လေအဲ့ချမ်းသာတွေဖြစ်ချင်မှဖြစ်လာမယ် ဟောဆင်းရဲဒုက္ခရောက်နေတဲ့ပုံကိုယ်လေးကိုဆင်းရဲဒုက္ခကလွတ်မြောက်ပါလို့ကိုကဘလို့ပဲဆူတောင်းဆူတောင်းလွတ်မြောက်ခြင်းမှာလွတ်မြောက်မယ်နောက်တကသူရတာတဲ့ခုနစီရင်ဥစ္စာတွေကမစုပ်လျုပ်ပါနဲ့လို့ဘလောက်ပဲကိုကမုဒိတာပွားပါဆိုလိုရင်းကဘလောက်ပဲမေတ္တာပို့ဖို့ဘလောက်ပဲကရုဏာပွားပွားဘလောက်ပဲမုဒိတာပွားပွားအဲသူ့ရဲ့ကံအလျောက်တာသူဖြစ်မယ်ခုနဥစဉ်တို့ဘုရားရှင်ကြည့်ပေါ့ဘုရားရှင်ဒီခုနတာဂိမင်းသားတွေပုံမှာမေတ္တာရှိတာပေါ့ မေတ္တာရှိပဲမေတ္တာနဲ့စောင့်ရှောက်ပဲဘလောက်ပဲစောင့်ရှောက်စောင့်ရှောက်ကံကကြာရောက်လာပြီဆိုတော့စောင့်ရှောက်လို့ရသေးလားမရတော့ဘူးမရတော့ဘူးအဲ့ဒီဘောကိုဒါစင်ញင်တဲ့ဉာဏ်ပညာပေါ့အဲ့တော့အဲ့လိုမျိုးကမ္မတက္ကတာဒသနာ ကမ္မတက္ကတာဗုဒ္ဓဒသနာအဲ့လိုကံနဲ့ကံရဲ့အကျိုးကိုစင်ញင်ခြင်းဆိုတဲ့အဲ့ဒီလိုရှုကြည့်ခြင်းဒီဥပ္ပခါဖြစ်ဖို့ရန်ဤစွာသောအကြောင်းပဲ။ဘာဖြစ်ဖို့ရန်ဤစွာသောအကြောင်းဥပ္ပခါဖြစ်ရန်ဤစွာသောအကြောင်းပါဗျာ။ အဲ့တော့ဥပက္ခဖြစ်ခြင်းနဲ့မိမိတဏ္ဍာမှာဥပက္ခတရားပွားများခြင်းနဲ့ဆိုရင်ကံသာလျင်မိမိကိုယ်ပိုင်ဥစ္စာရှိတယ်လို့အဲ့လိုမျိုးလေးရှုဆင်ခြင်ရတယ်အဲ့လိုဆင်ခြင်ရှုပွားလိုက်လို့ရှိရင်ဒါအဲ့ဒါအဲ့ဒါဒီဥပက္ခဖြစ်ဖို့ရန်နှီးစွာသောအကြောင်းပဲဥပက္ခဖြစ်စေနိုင်တဲ့အကြောင်းပဲဒါကြောင့်မလို့ဒကာကြီးတွေဒကမကြီးတွေဘသူကပဲချမ်းသာတာဘသူကပဲစင်းရဲရဲဘသူကပဲတမ္မာအာဇီဝကြာကြာဇီဝကြာကြာဘသူကပဲမိစ္ဆာဇီဝတွေနဲ့ဇီဝရှာရှာမိမိတဏ္ဍာမှာ ဒါကုသိုလ်တရားတွေပွားခြင်းလေဆိုရင်အဲ့ဥပက္ခတရားလေးနှလုံးသွင်းဖို့မကောင်းဘူးလားကောင်းပါတယ်ဗျာကောင်းတယ်တမာဇီဝနဲ့ဇီဝရှာလို့ပြည့်စုံနေတဲ့ပုဂ္ဂိုလ်ပေါ်မှာလည်းပဲဩသူအလုကောင်းလို့ကံကောင်းတာဇီဝဖြစ်တာမိစ္ဆာဇီဝနဲ့ဇီဝရှာနေတဲ့ပုဂ္ဂိုလ်မှာလည်းသူအလုမကောင်းမိမယ်ကြီးပွားနေတာတစ်ချိန်မှာဒီကံရဲ့အကျိုးဆက်တွေတော့သူတို့ခံစားရမှာပဲလို့ဒါလို့စဉ်ញင်ပွားများလိုက်လို့ရှိရင်မိမိတဏ္ဍာမှာဥပက္ခဆိုတဲ့သဘောမဖြစ်ဘူးလားဖြစ်တယ်ဒါဒီဥပက္ခက ဒါနိစွာသောအကြောင်းပဲဥပကကြည့်ချင်းအဲ့လိုကံနဲ့ကံရဲ့အကျိုးကိုဆင်ញင်ပေးရတယ်ဟောနောက်တစ်ခုဥပက္ခရဲ့ပြည့်စုံခြင်းဥပက္ခရဲ့ပြည့်စည်ခြင်းအဲ့တော့ဥပက္ခရဲ့ပြည့်စုံခြင်းဒီဘာတော့ပရိကာနုနယဥပတမောတတတံပတ္တိစောစောကပြောခဲ့တဲ့သဘောပဲပရိကာနုနယဥပတမောခြေချင်းမုံညင်းတို့ဤငင်းညင်းဒီတတထိုဥပက္ခဤတံပတ္တိပြည့်စုံခြင်းမှာပေသည်ဟောဥပက္ခပြည့်စုံသွားတယ်ဆိုတော့ကံလည်းပွားများတယ်ပွားများတယ် အဲတပ်ပိဇ္ဇတာကာမတကကာမတကတာကာမတကဒီလိုပေါများပေါများဥပက္ခဟောတတ္တဝါကြီးဆိုတာကံသာလင်ကိုယ်ပိုင်ဥစ္စာရှိတယ်ကံသာလင်ကိုယ်ပိုင်ဥစ္စာရှိတယ်ဒီလိုလေးပေါများပေါများနေပြည့်စုံလာပြီဥပက္ခအားတွေကောင်းလာပြီပေါ့ဥပက္ခဘာဝနာပြည့်စုံလာပြီဆိုဘာဖြစ်တော့ချစ်ချင်းမုန်းချင်းတွေငြိမ့်သွားတယ်။ဘာငြိမ့်သွား။ချစ်ချင်းမုန်းချင်းတွေငြိမ့်သွားပါတယ်ဗျာ။အဲ့လိုချစ်ချင်းမုန်းချင်းတွေငြိမ့်သွားပြီဆိုရင်ဒါဥပက္ခရဲ့ပြည့်စုံခြင်းပဲ။ဘာရဲ့ပြည့်စုံခြင်း ဥပ္ပက္ခာကြီးပြည့်စုံခြင်းပါဗျာဥပ္ပက္ခာရဲ့ပြည့်စုံခြင်းပဲဟောတစ်ဖက်ကပြန်ပြီးတော့လှည့်ကြည့်လိုက်တဲ့အခါကျတော့ဥပ္ပက္ခာရဲ့ပြည့်စည်ခြင်းဂေဟတိတာယအကြာနုပက္ခာယတံဘောတိဟောဂေဟတိတာယဒီညမှာဂေဟတိတာယဆိုတာကဘာပြောတာတုံးဆိုတော့ဒီညမှာဦးဇင်းတို့ကာမဂုဏ်နဲ့ဆက်တဲ့ပေါ့ချစ်ချင်းနေပေါ့ဒါကိုပြောတာအဲ့တော့ကာမဂုဏ်နဲ့ဆက်တဲ့အပေါ်မှာအညာနုပက္ခာအညာကင်းပြီးတော့ အညာနုပကညံကင်းတာညံကင်းတာဆိုတာဦးဇင်းတို့မောဟနဲ့ရှင်တာပဲအဲ့ဒါကိုတော့ဦးဇင်းတို့ထာဂရာနဲ့တီကာများမှာဘာဖွင့်လို့ဆိုတော့ဒီလောဘမူစိတ်၈ပါးမှာလောဘမူစိတ်၈ပါးထဲမှာဥပက္ခနဲ့ရှင်တဲ့စိတ်က၄ပါးရှိတယ်နောက်ကမောဟမူစိတ်က၂ပါးရှိတယ်အဲ့၆ပါးပေါ့အဲ့တော့ဆိုတော့ရင်းကလောဘမူစိတ်မှာရှိတဲ့ဥပက္ခ၄ပါးနောက်မောဟမူစိတ်မှာရှိတဲ့ဥပက္ခ၂ပါးအဲ့၆ပါးဒီ အဲ့ဒါအညာနုပက္ခပဲအညာနုပက္ခညံမရှင်တဲ့ဥပက္ခညံမပါတဲ့ဥပက္ခအဲ့ဒီတရားတွေဖြစ်လာတူတူဝေပေါ့တူတူဝေနဲ့ဖြစ်လာပြီဆိုလို့ရှိရင်တနည်းအားဖြင့်ဂေဟတိတကာမဂုဏ်နဲ့ဆက်ပြီးတော့ညံမရှင်မဲနဲ့ဖြစ်လာမယ်ဆိုရင်လည်းပဲဒါဒီညံကာမဂုဏ်နဲ့မိတဲ့ဒါဉာဏ်ပညာကင်းပြီးတော့ဒါဖြစ်လာပြီဆိုရင်ဒါဥပ္ပခါရဲ့ပျက်စီးခြင်းပဲ။ဘာရဲ့ပျက်စီးခြင်း?ဥပ္ပခါရဲ့ပျက်စီးခြင်းပါဗျာ အဲ့ဒီနေရာမှာလေးတခုဦးစင်းကဘာထပ်ပြောချင်တော့ဆိုတော့မောဟဆိုတဲ့ဟာလေးပါလာတယ်မောဟဆိုတဲ့ဟာပါလာတဲ့အခါကျတော့အဲ့မှာတခါလေးမှလူတွေဟာဟုတ်တလောကဦးစင်းတို့ဒကာကြီးတွေနဲ့ပြောတဲ့အခါမှာပြောဆိုတခါလေးမှကိုယ့်ရဲ့အသိပညာအတတ်ပညာအားနည်းလို့သူတူဝင်နဲ့ဘာမှမသိနေလိုက်ချင်းဒီဒါဥပက္ခဟုတ်ချင်မဟုတ်သူကခုနလိုပေါ့စိတ်လည်းမစိုးဘူးကိုယ့်ဘုံမှာမကောင်းတာလုပ်လို့ဖြစ်ဖြစ်ကိုယ့်ဘုံမှာအနိုင်ကျင့်လို့ပဲဖြစ်ဖြစ်စိတ်မစိုးဘူးစိတ်မစိုးဘူးဆိုတာဒီဥပက္ခအားကောင်းလို့ဟုတ်ချင်မဟုတ်မှာခုနမောဟနဲ့ရှင်နေတယ် ဒီတွေ့ဝေမှုကြောင့်လည်းပဲသူကမတုံ့ပြန်ခြင်းဖြစ်ရင်ဖြစ်မှာ don't react ပေါ့တို့တခါကြီးပြောနေကြ don't react ပေါ့ပြန်တော့မတုံ့ပြန်အဲ့မတုံ့ပြန်ခြင်းဒီဘာလဲလို့မေးတော့ခုနမောဟကြောင့်လည်းဖြစ်ကောင်းဖြစ်နိုင်တယ်ဘာကြောင့်ဖြစ်နိုင်လဲမောဟကြောင့်လည်းဖြစ်နိုင်ပါလေခင်ဗျာမောဟကြောင့်ဖြစ်ကောင်းဖြစ်နိုင်တယ်မောဟကြောင့်တော့ तू ကဒုံလူရဲ့မတုံ့ပြန်ခဲ့ဘူးဆိုရင်အဲ့ဒါဒီဥပ္ပခါလို့ဦးဇင်းတို့ပြောရမလားပြောမရပါဘူးခင်ဗျာမရဘူးအဲ့ဒါဒီဥပ္ပခါရဲ့ပစ္စည်းကြီးဥပ္ပခါအယောင်ဆောင်ပြီးတော့ तू ကငြိမ်နေလိုက်တာပဲ မသိရင်တော့ဘေးကကြည့်တော့တကယ်သူတော်ကောင်းကြီးဂျမဆူရှိတယ်လို့တကယ်တော့ဘာမှမသိလို့ညင်နေရတာမျိုးဟုတ်ပလားအဲ့ဒါမျိုးကမဖြစ်နိုင်ဘူးလားဖြစ်နိုင်ပါလေခင်ဗျာဖြစ်နိုင်တယ်ဒါကြောင့်မလို့ဦးဇင်းတို့ဒါအများကြီးဒါဦးဇင်းတို့ဓမ္မတဘာဝတွေကတကယ်စဉ်းစားရင်စဉ်းစားရင်တို့တကကြီးတကမကြီးဦးဇင်းတို့ပြစ္ဆုတ်ပံဘဝအတွက်အယံကြီးကိုအသုံးမကျဘူးလားအသုံးကျပါလေခင်ဗျာမင်းပြစ္ဆုတ်ပံလောကလူသားတွေကဘဝကိုမိမောင်းထိုးပြမနေဘူးလား ပြနေပါလေခင်ဗျာပြနေတယ်ဒါကြောင့်မလို့အားလုံးပေါ်လေဦးဇင်းတို့ဒီနေရာကနေပြီးတော့တရားဒီခုလက်ရှိတရားနာနေတဲ့သူတော်ကောင်းတွေကအကယ်၍များအခြား online တွေကနေ Facebook တွေကနေတစင်ပြန်နိုင်မဲ့ကြည့်ပြီးတရားနာတဲ့သူတော်ကောင်းတွေဒီအားလုံးအားလုံးဒီကဲ့သို့ပေါ်ဥပ္ပခါတရားနဲ့ပြည့်စုံအောင်ကြိုးစားပြီးဥပ္ပခါကိုမျက်နှာပုံတက်ပြီးတော့ထုံထိုင်းတဲ့ဘောရတွေနဲ့တော့ညီကုန်းမချုပ်ကြပါစေနဲ့လို့လည်းဦးဇင်းဒီနေရာကဇာနာပြုပါတယ်ဟုတ်ပလားကဲပါဗျာ ကဲကောင်းပြီအဲ့တော့ဒါသည်ဥပက္ခကဲပြည့်စုံခြင်းနဲ့ဥပက္ခရဲ့ပျက်စီးခြင်းပဲဒါဥပက္ခကဲသဘောသို့တော်ဦးဇင်းတို့ဒီနေရာမှာဥပက္ခအကြောင်းတွေကိုသိမ့်မလို့လုပ်ပေမဲ့နည်းနည်းလေးဥပက္ခအကြောင်းနဲ့ပတ်သက်လို့ပေါ့လေထပ်ပြောချင်တာလေးတစ်ခုတော့ရှိတယ်အဲ့ဒါကတော့ဦးဇင်းတို့ဒီဥပက္ခအကြောင်းကိုလေ့လာတဲ့အခါကျတော့ဒီဦးဇင်းတို့တတ္တရဇံမှာ ဥပကကောတတိမာဒုက္ခဝိဟရိတိယန္တန်ရိယံအာစိတ်ကံတိဥပကကောတတိမာဒုက္ခဝိဟာရိတိတတယံဇာနံဥပတံပစ္စဝိဟရတိဆိုပြီးတော့ဒါတတယဇံပေါ့အစတုကနီးနဲ့ပြောရင်တတယဇံပေါ့ပြင်စကာနီးနဲ့ပြောရင်စတုထဇံထားအဲ့တော့ဒီတတယဇံကိုင်းမှာယန္တန်ရိယံအာစိတ်ကံတိယန္တန်ရိယံအကျင်ရိယသူတော်ကောင်းတို့ဒီအာစိတ်ကံတိကိုထာဂရာကဖွင့်တဲ့အခါကျတော့ပါဠိတော်ကတော့အာစိတ်ကံတိထာဂရာကဖွင့်တော့ ချီးမွမ်းတယ်တဲ့ဝဏ္ဏယန္တိချီးမွမ်းတယ်ဘုရားစကြည့်တဲ့သူတော်ကောင်းတွေကချီးမွမ်းတယ်တရိယာဇံရသွားတဲ့ပုဂ္ဂိုလ်ဘလို့ချီးမွမ်းတော့ယန္တန်လေးယံအစိတ်ကံဒီဥပကကောတတိမာဒုက္ခဝိဟာရီတိဥပကကောဥပကနေရှင်သောတတိယဥပကနေရှင်သောတတိယတတိနှင့်ပြည့်စုံသည့်ပြည့်ဒုက္ခဝိဟာရီတိချမ်းသာစွာနေလေးရှိသူဥပကနဲ့ရှင်နဲ့တတိနဲ့ပြည့်စုံပြီးတော့ဥပကနဲ့ရှင်ပြီးတော့ချမ်းချမ်းသာသာ နေလေးရှိသူတတရဇံရတဲ့ပုဂ္ဂိုလ်တွေကိုတဲ့အဲ့ဒါ ဖရာအစရှိတဲ့အရိယာသူတော်ကောင်းတွေကကြီးမွန်းကြတယ်တရားဇံရသွားပြီဆိုရင်ဥပက္ခာနဲ့နေလေးရှိသူဘာနဲ့နေလေးရှိသူဥပက္ခာနဲ့နေလေးရှိသူပါဗျာတတိနဲ့ပြည့်စုံသူဘာနဲ့ပြည့်စုံသူတတိနဲ့ပြည့်စုံသူပါဗျာတတိနဲ့ပြည့်စုံသူဥပက္ခာနဲ့နေလေးရှိသူချမ်းသာစွာနေလေးရှိသူလို့ဒီလိုမျိုးဘုရားစရှိတဲ့သူတော်ကောင်းတွေကကြီးမွန်းနေအဲ့ဒီမှာဥပက္ခာဆိုတာပါတယ်အဲ့တော့ဥပက္ခာယတတိမဒုက္ခဝိရတိအဲ့မှာဥပက္ခာပါတော့အဲ့ဥပက္ခာကံလေးတရိယဇံအခွင့်ကံလေးကိုဦးဇင်းတို့ ဓမ္မသင်္ကနိယထာဂရာအထတာလိနိခေါ်တာပေါ့ဗိဓမာပထမဦးဆုံးကျမ်းငယ်အပွင့်ထာဂရာရဲ့နောက်ဝိသုဒ္ဓိမှတ်မှာရဲ့ဦးဇင်းတို့ဘာသွားတွေ့ရလို့ဆိုတော့အဲ့ဥပ္ပခါအကြောင်းကိုပြောရင်းနဲ့ဥပ္ပခါ10ပါးကိုအဲ့ဒီမှာဖွင့်ပြတယ်ဥပ္ပခါဘယ်နှပါးကိုဖွင့်ပြ10ပါးပါဗျာဥပ္ပခါ10ပါးကိုဖွင့်ပြဒါတော့ဦးဇင်းတို့ခုလိုပေါ့ဥပ္ပခါဘာဝနာကိုလေ့လာနေပြီမြမဝိရရာထဲမှာပါတဲ့ဥပ္ပခါကိုလေ့လာပြီဆိုရင်တော့ဒီဥပ္ပခါ10ပါးကိုလည်းနားလည်ထားရင်ဦးဇင်းတို့တစ်ခါလေးမှာ မိမိတို့ဒီဥပက္ခာနဲ့ပတ်သက်လို့ပေါ့နော်ဟိုပို့ပြီးတော့အတိအတိညာဏ်တွေပိုတန်ရှင်းတာပေါ့အဲ့တော့ဦးဇင်းတို့ဥပက္ခာ10ပါးဒါတို့တကရေးကမိုက်တီဒါနားလည်ဘူးပြီးသားဖြစ်လိမ့်မယ်အဲဟိုတူတူပဲပြောကြဆိုစလင်ကုပက္ခာမြမဝိဟာရုပက္ခာပုဇင်ကုပက္ခာဝရိယုပက္ခာသင်္ခါရုပက္ခာဝေဒနုပက္ခာဝိပဿနုပက္ခာတတရမစ္ဆတရုတတရမစ္ဆတရုပက္ခာဇာနုပက္ခာပါဠိတုတ်တု ပက္ခာဆိုပြီးတော့ဥပက္ခာ10ပါးရှိတယ် အဲ့ဥပက္ခ10ပါးထဲမှာစတင်ကုပက္ခစတင်ကုပက္ခဆိုတာစဓဝရ6ပါးပေါ့ဓဝရ6ပါးမှာဖြစ်ပေါ်လာတဲ့အခါမှာအဲ့ဒါတွေကိုလွတ်လွတ်ရှုပြီးနေနိုင်တာအဲ့ဒါကိုစတင်ကုပက္ခခေါ်တယ်အဲ့ဒါကတော့ယန္တာလေးပေါ့ကိလေသာအလောကုန်ခန်းသွားပြီယန္တာရှင်သူမြတ်တွေဒီဓဝရ6ပါးကြောင့်ဖြစ်ပေါ်လာတဲ့ကောင်းဆုံးနှစ်တန်အတွက်ဟိုစိတ်ထဲမှာဟိုပရိကအနုနယဆိုတာမဖြစ်တော့ဘူး။ဒါယာမှုဆိုတာလည်းမဖြစ်တော့ဘူး။အလိုမကျမှုဆိုတာလည်းမဖြစ်တော့ဘူး။အဲ့မှာစိတ်ကအညီမြဖြစ်နေတာဒါကိုစတင်ကုပက္ခ ဟောနောက်တစ်ခါဇမဝိယရုပကအခုပြောနေတဲ့ဇမဝိယရုပကအဲ့ဇမဝိယရုပကဒီဘာပြောတော့တတ္တဝါတွေအပေါ်မှာအညီအမျှထားတာဘာဖြစ်တာတော့တတ္တဝါတွေပေါ်မှာအညီအမျှထားခြင်းပါဗျာတတ္တဝါတွေအပေါ်မှာဒါအညီအမျှထားခြင်းပဲတဲ့နောက်တစ်ခါကျတော့နောက်တစ်ခုကဘာလဲဆိုတော့ဒီနေရာမှာဘုဇင်ကုပက္ခဘုဇင်ကုပက္ခဆိုတာကြတော့ဦးဇင်းတို့ဒီတရားအထုတ်တဲ့အခါမှာပေါ့ ဟိုဘုဇင်9ပါးဆိုတာရှိတယ်အဲ့တည်းမှာဟိုဥပက္ခာတန်ဘုဇင်ဆိုတာလည်းရှိတယ်အဲ့ဒါလည်း तू ကဘာဖြစ်တာတော့ဆိုတော့ तू ကဒီဟိုတရားသဘာဝတွေကိုအငြင်းအမြထားတာပေါ့ဥမာဆိုရပါစို့ရှေ့ကနေပြီးတော့ဘုဇင်တစ်ခုကလွန်သွားမယ်တစ်ခုကအားနည်းသွားမယ်အဲ့လိုမဖြစ်အောင်ညီမျှသွားအောင်ဒါထားနိုင်ခြင်းသဘောပေါ့ဒါကိုဘုဇင်ကုပက္ခာဘုဇင်တရားတွေရှင်မောရှင်မဲ့တရားတွေကိုအငြင်းအမြဖြစ်အောင်ထားတာဒါဘုဇင်ကုပက္ခာနောက်တစ်ခါဝရိယုပက္ခာဝရိယုပက္ခာဆိုတော့ခုနစ조사အထုံးမှုမှာခုနမလွန်တာပေါ့ ကြိုးစားအထုံးမှုမှာတခါလေကြိုးစားအထုံးမှုလွန်သွားမြဲပဲဒါဝရိယလွန်နေခေါ်တာပေါ့အကြသွားမယ်ဝရိယညော့သွားမယ်ပေါ့အဲ့လိုမျိုးမဖြစ်အောင်ဒါထားခြင်းကိုဒါဝရိယပက္ခနောက်သင်္ခါရုပက္ခသင်္ခါရုပက္ခဆိုတော့ဒီနေရာမှာသင်္ခါရတရားတွေကိုစဉ်းကျင်သုံးသပ်တဲ့အပိုင်းမှာဒါစိတ်ကအညီအမျှလေးပေါ့ဒီဘိုင်းကတော့အင်မတန်တော့ဟိုဦးဇင်းတို့တကယ်ပြောရရင်ဝိပဿနာဟိုသင်္ခါရုပက္ခဉာဏ်ပိုင်းကိုရည်စူးတာပဲအဲ့ဒါသင်္ခါရုပက္ခ နောက်တစ်ခါပြီးတဲ့အခါကျတော့ဝေဒနုပကဝေဒနုပကဆိုဦးဇင်းတို့ဝေဒနာထဲမှာဒုက္ခကြီးတည်ပြီးတာဒုက္ခဝေဒနာဒုက္ခဝေဒနာဥပကဝေဒနာပေါ့ငါးပါးနဲ့ပြောရင်အဒုက္ခမဒုက္ခဝေဒနာပေါ့အဲ့မှာဥပကဝေဒနာပဲဟောနောက်တစ်ခါကျတော့ဦးဇင်းတို့ဝိပဿနုပကဝိပဿနာပွားတဲ့အခါမှာလေခုနကမ္မဋ္ဌာန်းအာယုံလေးပေါ်မှာယုံနာဓမ္မတွေကိုနိစ္စဒုက္ခအနတ္တတိနေတဲ့အချိန်မှာအဲ့မှာကြောင်းကြမဲ့ပြီးတော့အဲ့မှာအညီအများလေးဖြစ်နေတာမျိုးပေါ့ဒါဝိပဿနုပကပဲနောက်တတရမစ္ဆတရုပ္ပခတတရမစ္ဆတရုပ္ပခဆိုတော့ဒါဦးဇင်းတို့ ဟိုအညီအမျှထားခြင်းသဘောသူကတော့စေတသိက်အနေနဲ့ပရမတ္ထတရားအနေနဲ့ထင်ရှားရှိတယ်အဲနောက်ပြီးတဲ့အခါကျတော့ဇာနုပက္ခဟောဒီမှာပြောတဲ့ဇာနုပက္ခတော့စောစောကပြောတယ်အဲ့တတရားဇံလေတတရားဇံမှာရှိတဲ့ဥပက္ခကိုဒါဇာနုပက္ခဟောတတရားဇံမှာဥပက္ခရှိတယ်သို့တော့အဲ့ဥပက္ခဒီဇာနုပက္ခနောက်ပါရိသုတ်တုပက္ခပါရိသုတ်တုပက္ခကြတော့သူကအဲ့ဒါသရုတ်ဇံမှာရှိတဲ့ဥပက္ခကိုပြောတယ်ဥပက္ခကိုရည်စိုးတယ်ပေါ့နော်ရည်ညွှန်းတယ်ပေါ့အဲ့ဒါပါရိသုတ်တုပက္ခဆိုပြီးဥပက္ခ10ပါးရှိတယ် အဲ့ဘက်ကဥပက္ခ10ပါးကိုဦးဇင်းတို့တရေကိုကောက်လိုက်တဲ့အခါမှာတရေကိုက၄မျိုးရတယ်ဘယ်နှမျိုးရတယ်တရေကို၄မျိုးရပါတယ်ဗျာဥပက္ခအနေနဲ့အညီအားဖြင့်တော့ဦးဇင်းတို့10မျိုးတရေကိုအားနဲ့ကြည့်လိုက်လို့ရှိရင်၄မျိုးရတယ်အဲ့ဒါဘာတွေလဲဆိုတော့နံပါတ်1စလင်ကုပက္ခနောက်တစ်ခါနံပါတ်2ဗြဟ္မဝိယာရုပက္ခနောက်နံပါတ်3ဘုဇင်ကုပက္ခပြီးတဲ့အခါ နမဟုတ်ရှစ်ပေါ့နော်ဟိုအောက်ကျော်လိုက်ပေါ့အဲ့တော့တရမစ္ဆတရုပ္ပခာဇာနုပ္ပခာပါရိတုတ်တုပ္ပခာဆိုတဲ့အဲ့ဥပ္ပခာ6ပါးအဲ့ဒီဥပ္ပခာ6ပါးဒီသူ့ရဲ့တရေကိုကဘာလဲလို့မေးတော့တရမစ္ဆတရာစေတသိက်တဲ့ဘာစေတသိက်တတရမစ္ဆတတပါဗျာ အဲခုနပြောတဲ့ဒါဦးဇင်းတို့စလိန်ကုပက္ခယမဝိယရုပက္ခဘုဇင်ကုပက္ခတရမေဇတုပက္ခဇာနုပက္ခပါရိသုတ်တုပက္ခဇာနုပက္ခတတရဇံမှာရှိတဲ့ဥပက္ခပါရိသုတ်တုပက္ခသရုဒ္ဓဇံမှာရှိတဲ့ဥပက္ခအဲ့ဒါတွေဒီတရားကိုအားဖြင့်ကြည့်မယ်ဆိုရင်တဲ့အဲ့ဒါတရမေဇတရစေတသိက်ပဲအဲအညီအမျှထားတဲ့သဘောဟောပြီးတဲ့အခါကျတော့ဗာထပ်ပြီးတော့လာတော့ဆိုတော့ဝရိယုပက္ခဝရုပဝရိယုပက္ခကတော့အထင်ရှားပဲသူကဝရိယကိုပြောတာတဲ့ အာနောက်တကဝေဒနုပက္ခဆိုရဲ तू ကအထင်ရှားပဲဝေဒနာကိုပြောတာဝေဒနာစေတသိက်ကိုဒါဝေဝေဒနုပက္ခ။အော်နောက်တကကြတော့ဦးဇင်းတို့ဘာကြံတော့ဆိုတော့သင်္ခါရုပက္ခနဲ့ဝိပဿနုပက္ခကြံတယ်။အဲ့သင်္ခါရုပက္ခနဲ့ဝိပဿနုပက္ခကဘာကိုပြောတာတော့ဆိုတဲ့အခါကျတော့ပညာကိုပြောတာပညာစေတသိက်ကိုဘာကိုပြောတာ ပညာစေတသိက်ကိုပြောတာပါဗျာ။စေတသိက်ကိုပြောတာအဲ့လိုအရာကောက်ကလေးတွေလည်းကိုကနားလည်ပြီးတော့ဥပက္ခ၁၀ပါးကိုနားလည်ထားရင်ဒါမိမိတို့ဒီဥပက္ခနဲ့ပတ်သက်လို့ပို့ပြီးတော့နားလည်တယ်။ဒါဥပက္ခ၁၀ပါးထဲမှာခုပြောနေတာကဗြဟ္မဝိရဥပက္ခအရာတရမေဇတရုပက္ခကိုကောက်လို့ရတယ်လို့ဒီလိုလဲသဘောကျ။အဲ့တော့ဒီမှာထပ်ပြီးတော့ဦးဇင်းတို့ကဘာထပ်ပြောချင်မြန်တော့ဆိုတော့ဥပက္ခနဲ့ပတ်သက်ရင်ဒီနေရာမှာကြုံတာလေးတွေအကုန်ထည့်ပြီးပြောသွားကြရအောင်နော်။အဲ့တော့ဦးဇင်းတို့ဘာလဲဆိုတော့ပါရမီ၁၀ပါးထဲမှာဥပက္ခပါရမီဆိုတာမရှိဘူးလား။ ရှိပါတယ်ဗျာအဲ့တော့ဥပက္ခပါရမီဒီခုဥပက္ခ10ပါးထဲမှာဦးဇင်းတို့ဥပက္ခတွေကိုခုဒီထာဂရာတွေကဖွင့်ပြတဲ့အခါမှာဥပက္ခပါရမီဆိုတာမပါဘူးခုနစလင်ဥပက္ခမြမဝိယဥပက္ခဘုဇင်ဥပက္ခဝရိဥပက္ခဟောစသည်ရပြီအဲ့တည်းမှာဟိုးနောက်ဆုံးဒါပါရိသုတ်ဥပက္ခအဒီပေါ့ဥပက္ခ10ပါးထုတ်ပြတယ်ဒါပေမဲ့ဥပက္ခပါရမီအနေနဲ့ပါလား မပါဘူးဥပက္ခပါရမီဥပက္ခပါရမီနေနဲ့မပါအဲ့တော့ဥပက္ခပါရမီဒီဥပက္ခ7ပါးဘယ်ထဲမှာအကျုံးဝင်တယ်လို့မေးရင်တဲ့အဲ့ဒါဗြမဝိဟာရုပက္ခအခုတို့တခါကြီးတွေတခါမကြီးတွေဦးဇင်းတို့ဟောနေနာနေတဲ့ဗြမဝိဟာရုပက္ခထဲမှာအကျုံးဝင်တယ်တဲ့ဘယ်ထဲမှာအကျုံးဝင်ဗြမရူပက္ခထဲမှာပါတာပါလေဗျာဗြမဝိဟာရုပက္ခထဲမှာပါတယ်အဲ့ဒါဥပက္ခပါရမီအဲ့တော့ဒီညမှာဦးဇင်းတို့ဥပက္ခပါရမီလေးနဲ့ပတ်သက်လို့ပေါ့တတ္တဝါတွေကိုအညီအမျှထားမှုလေးပေါ့ အဲ့ဒါဦးဇင်းတို့လောမန္တဇတ်ဆိုတဲ့ဇတ်တော်တစ်ခုရှိအဲ့ဇတ်တော်တစ်ခုမှာဆိုလောမန္တဇတ်ဆိုတာကြတိမွေးညင်းထလောက်အောင်ပေါ့ဦးဇင်းတို့ဘုရားရှင်ဒီဥပက္ခပါဏီကိုဖြည့်ကျင့်တဲ့အပိုင်းဘလောက်တိဆိုလို့ရှိရင် तू ကဟိုအင်မတန်ချမ်းသာတဲ့အမျိုးမှာလူဖြစ်တယ်လူဖြစ်ပြီးတော့အရွယ်ရောက်လာပညာတွေတက်မိဘတွေဆုံးမသွားတဲ့အခါဒီစီးတဲ့ဥစ္စာတွေကိုသူပိုင်တခါတည်းရတယ်ပေါ့ရတဲ့အခါကျအဲ့ဒီစီးတဲ့ဥစ္စာတွေကိုကြည့်ပြီးတော့ဩဒီစီးတဲ့ဥစ္စာတွေဘလို့ပဲများနေတယ်တနေ့မှထားခဲ့ရမယ်တတိတံဥစ္စာ နောက်ကအိုခြင်းနာခြင်းဆိုတဲ့သေခြင်းဆိုတဲ့ဒီဆင်းရဲဒုက္ခတွေကလည်းမလွတ်မြောက်နိုင်ပါလားဆိုတဲ့တန်ဝေကအဲ့တန်ဝေကဉာဏ်နေရပြီးတဲ့အခါကျတော့တခါလေသူကဟိုဒီစိတဲ့ဥစ္စာတွေကိုစွန့်ဖို့သူတွေးတယ်တွေးပြီးတဲ့အခါကျစင်းစင်းဥစ္စာတွေစွန့်ရင်လွယ်လွယ်နဲ့တခါကြီးစင်းစင်းဥစ္စာစွန့်ပြီးမလုပ်ကြဘူးရေပုံရဇက်တော်တွေထဲမှာဖရာဇက်တော်တွေထဲမှာဖတ်တဲ့အခါမလုပ်တော့တော်ထွက်ကြပါတယ်ဗျာတော်ထွက်တယ်ပြီးတော့ယတိယဟန်ပြုတယ်ယဟန်ပြုရင်ပြုမယ်ယတိဝိရင်ဝက်မယ်ဟုတ်တယ်မလား ဒါဒီပုံမှန်ဖြစ်နေကြဒါပေမဲ့ဒီဇက်မှာじゃအဲ့လိုမဟုတ်ဘူးထူးထူးခြားခြားဦးဇင်းတို့ဟိုဟိုမှာဒကာကြီးတွေကိုကြောက်မှာသူမေတာရှင်ရဲ့တိဘဝသူမေတာတရေတာဒါလည်းပဲသူစွန့်ခဲ့တာပဲဟောနောက်တကဟိုကန္နဇက်မှာဆိုလို့ဘုရားလောင်းအဲ့မှာဆိုလို့ရှိရင်ပင်ဇာဏဝေဒနာတာရဏဘာဝိနာယီအတာရတဒနတဒါနန္တာရောဆိုပြီးတော့အဲ့မှာသူရှိတဲ့ကြည်လင်ဥစ္စာတွေကို ရန်သူငုံမျိုး၅ပါးနဲ့ဆက်ဆက်နေတဲ့စီစဉ်ဥစ္စာတွေမှာစီစဉ်ဥစ္စာတွေဒီရန်သူမျိုး၅ပါးနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်အနှစ်သာရမရှိပါလားအဲ့အနှစ်သာရမရှိတဲ့စီစဉ်ဥစ္စာတွေရဲ့အနှစ်သာရကိုကြည့်ပါဆိုရင်ဒါနာတရားပဲဆိုပြီးသူ့ရှိတဲ့စီစဉ်ဥစ္စာတွေအကုန်လုံးဘာဖြစ်သွားတော့စွန့်လူပြီးတော့တောထွက်သွားတယ်ဒါကရေပုံရဖြစ်ရိုးဖြစ်စေဒါပေမဲ့အခုဒီမှာကျတော့လောမန္တဇက်မှာကျတော့ဦးဇင်းတို့ဖះလောင်းတည်အဲ့စီစဉ်ဥစ္စာတွေကိုတော့စွန့်တယ်စွန့်ပေမဲ့သူကဘယ်လိုတွေးတော့တောထွက်ပြီးရတေယဟန်ပြုတ်ပြန်ရင်တဲ့တခါလဲဘလောက် ဂုံတရင်တွေကြော်စောပြီးတော့လက်လာပါတွေအချမ်းရံတွေနဲ့ဒီလိုဖြစ်လာမယ်အဲ့တော့ငါပါရမီတွေဖြည့်ကျင့်ဖို့ရငါအတွက်ဟိုပြည့်ပြည့်စုံစုံဖြည့်ကျင့်ဖို့ခက်လိမ့်မယ်ဆိုပြီးတော့တခါတည်းရတယံလည်းမဝတ်တော့ဘူးဘာမဝတ်တော့ဘူးရတယံလည်းမဝတ်တော့ပါဘူးခင်ဗျာအဲ့တော့စီးတဲ့ဥစ္စာတွေကိုစွန့်နေတော့မထွက်ဘူးအဲ့ရေတရန်နဲ့မွေဖနဲ့တခါလေအင်မတန်ဟိုဆင်းရဲနွမ်းမတဲ့ပုံစံနဲ့တခါလေအိမ်ကထွက်ဘယ်သူမှအတိမပေးထွက်သွားပြီးတဲ့အခါအဲ့လိုနဲ့တခါလေရက်တွေရွာတွေမှာအဲ့လိုနဲ့လိုက်ပြီးတော့နေတာနေပြီးတော့အဲ့ဒါပါရမီဖြည့် အဲ့လိုစဉ်းစဉ်ရဲရဲပေါ့ဒီခါတည်းမှာကြောင့်မလို့ဦးဇင်းတို့ဘဝတွေကသိပြီးလုံလုံချာချာနဲ့နေတိုင်းလည်းပဲဒီပုဂ္ဂိုလ်ကထုံလုံးအလို့တော့ဒီလိုတွေးလို့ရသလားမရပါဘူးမရဘူးနော်တို့တကကြီးတကမကြီးဒါတော့စဉ်းစားစရာကောင်းတယ်အခုဒီဇက်ကလေးကအင်မတန်ကြတိမွင်းချင်းထစရာကောင်းတယ်ဘလို့ထစရာကောင်းတော့အဲ့လိုနဲ့ပေါ့လေတရားဝင်တရားအတွက်ခုနစဉ်းစဉ်ရဲရဲနဲ့အဝိအထေဆိုလဲအဆက်လုံယုံလေးဒီလိုလေးဝိပြီးတော့ဒီလိုနေတာနေရင်တူတူပြောပေါ်လေအဲ့မှာရောက်တဲ့အရာကသူ့ကိုတကားလဲဟိုအထင်သေးအမြင်သေးတဲ့ အကြည့်တွေနဲ့ကြည့်မယ်ဒါလည်းပဲသူခံနိုင်တယ်သိခံနေတာပဲအဲတကားလေတချို့ကကိုရီးလက်ရောက်စော်ပါမယ်ပုတ်ခတ်မယ်ဒါလည်းပဲသိခံနေတာပဲဒီလိုနဲ့သူကအဲ့ဘဝမှာကျေနပ်ပြီးပါရမီပြည့်အဲ့လိုနဲ့တဖြည်းဖြည်းလိုက်ရှာလိုက်ရှာနေတဖြည်းဖြည်းတစ်နေ့ကျတော့ရွာတရွာရောက်တယ်အဲ့ရွာမှာကဘာဖြစ်တော့အဲ့ရွာမှာရှိတဲ့ကလေးတွေကဟိုမိဘတွေကအင်မတန်တန်ငါရွာလိုမုတ်ဆိုးရွာလိုပေါ့ကျန်းတန်းတဲ့အတမေးဝမ်းကြောင်းပြုလို့အဲ့မှာရှိတဲ့ကလေးတွေကလည်းဒါအတုမြင်အတတ်တွေဆိုလို့အင်မတန်ကျန်းတန်းကြတယ်စိတ်တက်တွေခက်ထန်ကြတယ်အဲ့ရွာရောက်တော့အဲ့ရွာမှာရှိတဲ့ကလေးတွေဒီဘာလို့တော့ လက်ကြီးရွယ်ဦးတွေခုနခါကုန်းတဲ့လူတွေဒါမျိုးတွေကိုတွေ့ရင်တို့ဒကာကြီးတွေဒကာမကြီးတွေကိုညွှန်ပြောတာတော့မဟုတ်ဘူးနော်ခါကုန်းနေကြပါလားအေးဟုတ်ပြီအဲ့ဒီမှာအဲ့ခါကုန်းတဲ့ပုံကိုတောင်ဝဲကိုင်းနေရတဲ့ပုံကိုတွေအဲ့ပုံကိုတွေတွေ့ရင်အဲ့ရွာမှာရှိတဲ့ကလေးတွေကတော့လှောင်နေပြောင်းနေခဲနေပေါက်တယ်တဲ့တခါလဲဂုတ်ဘော်ကနေတွားပြီးတော့ဖုံနေပြားတွေကိုတခါလဲကရုံးနဲ့ထည့်ပြီးတော့ဂုတ်ဘော်ကနေလောင်းချ အာခုနခါကုန်းနေတဲ့ပုံကူလည်းသူတို့ကကုန်းရောင်ဆောင်ပြီးလောင်းတောင်မိုးလေးထောက်သွားတဲ့ပုံကူလည်းတောင်မိုးတောင်မိုးလေးထောက်ပြီးကုန်းကုန်းလှုပ်ရောင်ဆောင်ပြီးတများမခံနိုင်အောင်ပေါ့နော်ဒီကလေးတွေကအကျင့်ကြိုက်ကစိုးတယ်အဲ့လိုနဲ့လိုက်ပြီးနှောင်းပြောင်နှောင့်ကြည့်အဲ့လိုရွာကိုသူကရောက်သွားရောက်သွားတဲ့အခါကျတော့သူရွာနောက်ကပ်ပြီးဆိုတော့ကလေးတွေကသူ့တွေ့တော့လေခုနလိုသူကစွတ်စွတ်ပြတ်ပြတ်နဲ့ဝစ်ထားတယ်သူ့တွေ့ပြီဆိုတော့တခါလဲဝိုင်းပြီးနှောင်ညပြောင်းညဒီလိုလုပ်ဒီလိုလုပ်တဲ့အခါကျတော့သူကတခါလဲကြောက်သူလိုသူတို့စတာမခံနိုင်သလိုနဲ့တဖြည်းဖြည်းနဲ့ရွာနဲ့ဝေးရကိုသူကပြေးတယ် ကလေးတွေကလည်းနောက်ကရောင်နဲ့ဝေးရဒီလိုက်တာတပြေးပြေးနဲ့ရောင်နဲ့ဝေးလို့တင်ញိုင်းကုန်းနဲ့ရောက်ပြီတဲ့ဆိုတော့တခါတည်းတင်ញိုင်းကုန်းနဲ့ကအဲ့အုတ်ကူတစ်ခုကိုခေါင်းအုံးပြီးတော့အယိုးတစ်ကောင်ဥကောင်တစ်ခုကိုအယိုးကောင်ကုန်းတစ်ခုကိုခေါင်းအုံးပြီးတော့အဲ့မှာအိတ်နေလိုက်တော့တာဘာဖြစ်လို့တော့ရွာနာမှာတီးခံနေရင်ရွာမှာရှိတဲ့လူကြီးတွေကထွက်ပြီးဆုံးမရင်သူ့ရဲ့ဥပက္ခပါရမီမပြည့်စုံမှာဆိုလို့အဲ့တော့ဒီကနေ့သုတ်တန်လဲဆိုတော့လူကြီးတွေပါလာသေးလားမပါတော့ကလေးတွေကြီးတွေရွာတွေကထွက်လာသုတ်တန်ရောက်လာပြီဆိုတော့ဒီကနေ့ ဥကောင်းကုံကိုဥကောင်းကုံတစ်ခုအယိုးကောင်းကုံတစ်ခုကိုလာဆွဲယူပြီးခေါင်းအုံပြီးအဲ့မှာပလက်လန်ပြီးတော့နေတော့တာအဲ့မှာပလေးတွေကတခါတည်းပေါ့လေခဲနဲ့ပေါ့ဖုံနဲ့တော့ပြီးတဲ့အခါကျတော့တွေတွေနဲ့တခါတည်းဝိုင်းထွေးပေါ့အဲ့လိုလုပ်နေတာအဲ့ဒါကိုတီးခံပြီးတော့နေတာဒါတခါကြီးတခါကြီးစဉ်းစားကြည့်အဲ့လောက်ကြီးတီးခံနိုင်ဖို့ဆိုတာလွယ်ပါမလားမလွယ်ပါဘူးခင်ဗျာအဲ့လောက်ကြီးလက်လွတ်ရှုဖို့ဆိုတော့လွယ်မလားမလွယ်ဘူးအဲ့ပါရမီကိုဥပက္ခပါရမီကိုအဲ့ဘွားမှာဒါအဆုံးစုံပေါ့လေဒါဘုရားရှင်က ဟိုဘုရားအလောင်းတော်ကပေါ့ဒါဖြစ်ကျင်လိုက်တာပေါ့ဒါကြောင့်မလို့အဲ့မှာအဲ့မဟာဥစဉ်တို့ဘာဟောတာတုံဆိုတော့ယထာပိပထဝီနာမနေခိတံအတုစိန်သူစေဥပခတိဥဘောပိတိကောပါနုနယဝစီတာတထေဝတွန်ဒုက္ခတထေဝတွန်ဒုက္ခဒုက္ခေတုလာဘူတောတရာဘဝေ ဥပကံပါရမီတံကံတော်တမ္မာတံဘောဓိတမ္မာတံဘောဓိပါပုနေတတိတဲ့။ဘာပြောလို့ဆိုတော့ပထဝီနာမဟဲ့ဒီမဟာပထဝီ မြေကြီးသည်မြည်တီနေဂိတံစွန့်ပြအပ်သောအတုစေမစင်အပုတ်ခွေးသည်ပုံနှင့်အမိုက်ရှုပ်ထွေးညစ်ကြေးများစွာဆက်ဆုပ်စရာကို၎င်းသူစိန်စင်ကြံတန်ရှင်းမွေးမြံသင်းသဖြင့်တင့်တယ်ထူဆန်းသောစန္ဒကုဏ္ဍပန်းမာလာစသည်တို့ကို၎င်း တေတေဥဘောဤနှစ်ပါးစုံတို့ကိုကောဘာနုကောဘာနုနယဝဇိတာခြေချင်းမုံညင်းတို့ကိုကျင်စီအပြင်ဥပကတိကြီးစု၍နေဥပကတိယထာကြီးစု၍နေတကတ်တို့တထေဝထို့တူတာလျင်တွန်တင်သူတော်ကောင်းသည်ဒါကဥစဉ်တို့သူမေတာရှင်ရဲ့သိနိယနာဗျာတွေရပြီတဲ့အခါကျမှပါရမီတော်တွေကိုဆင်ကျင်တဲ့အခန်းလေးပေါ့အဲ့မှာဗာပြောတာတော့တထာတထေဝထို့သူတာလျင်တွန်တင်သည် ဒုက္ခဒုက္ခချမ်းသာဆင်းရဲတို့၌တုလဘူတော်ချိန်ကြီးဗမာတရာအခါကတိဘဝဖြစ်ပါလောဣတိတို့ဥပက္ခပါရမဧတံဤဥပက္ခဧတံဤတို့ဥပက္ခပါရမီဥပက္ခပါရမီကိုဂန္ဓဝါဖြစ်ခြင်းပြီး၍တမ္မာတမ္မောဒိတမ္မာတမ္မောဒိဉာဏ်ကြီးကိုပါပုနေတရိရရရရလတံဣတိဤတို့စိန်တေတိကောင်းစွာမသွေဆင်ញင်ခဲ့လေတော့တည်း အာဒုအာဒုသာဓုပါဗျာတော့ဦးဇင်းတို့ဒီမှာဘုရားလောင်းဒီပါရမီတော်တွေကိုဆင်ခြင်တဲ့အခါမှာဥပက္ခပါရမီကိုဖြည့်ကျင့်ပြီးမှဒါမိမိလိုလားတဲ့တမန်တမောတိဉာဏ်ကြီးကိုရလိုက်မယ်လို့ဒီလိုဆင်ခြင်တဲ့အခန်းမှာပေါ့နော်ဒါလေးပြောတာတော့မဟာပရဝီမြေကြီးကြီးဒီမိမိပေါ်ကြာရောက်လာတဲ့ခုန မစင်ပင်မုံခွတ်သိကောင်ဘုံနေအမိုက်ရှုပ်ထွေးညစ်ကြေးများစွာဆက်ဆုပ်စရာတို့ကို၎င်းတကားတဲ့အညစ်ကြေးတွေဘလို့အညစ်ကြေးတွေပဲခြားခြားငါဘောမကောင်းတာခြားလို့ဆိုတို့တကားကြီးတကမာကြီးတွေပေါ်တုတ်ပြန်တာမတုတ်ပြန်ဘူးလက်ခံပေးတာပဲအာထို့တူပဲတကားလည်းစင်ကြယ်တန်ရှင်မွေးပြန်သိင်းတပြင်တင့်တယ်ထူးဆန်းတော်စန္ဒကုနန္ဒပမ္မာလာတို့ကိုလည်းပဲတကားလည်းတကားကြီးတွေအဲ့မြေပေါ်ကိုတကားလည်းဗန္နန္တာတွေစန္ဒကုနန္ဒတွေအမွေအကြိုင်ကြီးကိုခေအကောင်းသားပေါ်ရင်မွေးတွေဓာရီပြစ်ချပြီးတော့ထားလည်းပဲ ဩငါ့ကိုအမွှေးနှံတာတွေနဲ့ဆိုပြီးတော့ဒကာကြီးတို့အပေါ်မှာချစ်ချင်းတွေနဲ့တုတ်ပြန်သလားမတုတ်ပြန်မတုတ်ပြန်ဘူးမုံချင်းတွေနဲ့လည်းမတုတ်ပြန်ချစ်ချင်းတွေနဲ့လည်းမတုတ်ပြန်ဘူးတဲ့အဲ့လိုမျိုးမဟာပရဝီမြေကြီးပမာတင်သူတော်ကောင်းစီလည်းပဲအဲ့ဒီစင်ရဲ့ချမ်းသာတွေအပေါ်မှာဘယ်ပေါ်မှာစင်ရဲ့ချမ်းသာခြင်းအပေါ်မှာဗျာစင်ရဲ့ချမ်းသာခြင်းအပေါ်မှာချိန်ဝင်ကြီးပမာညီမျှတဲ့ သဘောထားကိုအမြဲတမ်းတင်ကျင့်သုံးပါအဲ့လိုကျင့်သုံးခြင်းအပြင်ဥပက္ခပါမီတွေကိုဖြစ်ကျင်မယ်ဆိုရင်တင်လိုလားတောင့်တတယ်တမ္မာတမ္မောဓိဉာဏ်ဘုရားအဖြစ်ကိုရောက်လိမ့်မယ်လို့ဒီလိုဆင်ခြင်တာပဲတဲ့ဟောဒီနေရာမှာဥပက္ခရဲ့သဘောတစ်ချက်နောက်တစ်ခါဦးဇင်းတို့ဟိုစတိယပိဋကမှာကြတော့တစ်ခါဒုက္ခဒုက္ခေတုလာကုတော်ယတိတုအယတိတုသသဗ္ဗထသမကောဟောမိအေယံမေဥပက္ခပါရမီဟောအေတာမေဥပက္ခပါရမီဟောဒီမှာကျတော့သူကဗာပြန်ပြောတာတော့ ဒုက္ခဒုက္ခေချမ်းသာဆင်းရဲတို့၌၎င်းစောစောတော့ကသူကခုနချမ်းသာဆင်းရဲနှစ်ခုကိုသူကတိုင်းတာကြတယ်အခုဒီမှာကြတော့ဘာပါလာအောင်တတ္တဝါတွေပါပါလာတယ်ဒုက္ခဒုက္ခေချမ်းသာဆင်းရဲတို့အပေါ်၌၎င်းယတိတုစယတိတုတာအချမ်းရံတို့၎င်းအယတိတုစအချမ်းရံကင်းမဲ့သည်ဖြစ်၌၎င်းတုလပုရောချင်းဝင်ကြီးဗမာတပ္ပတာအလုံးစုံ၌တမာကောအတူမြတ်သောစိတ်ဒီဟောမိပြီ ဧတဧသောဤတရားဒီကမင်္ဂာဤဥပက္ခပါရမီဥပက္ခပါရမီပါပေတိဘုရားလောင်းတော်ကသူကဥပက္ခပါရမီကိုဆင်ခြင်တဲ့အခါမှာခုနဆင်းရဲဒုက္ခတွေအပေါ်မှာလည်းပဲညီမျှပဲချမ်းသာခြင်းအချမ်းရံပေါ်များခြင်းအချမ်းရံမရှိခြင်းအချမ်းရံကင်းမဲ့ခြင်းပေါ်မှာလည်းစိတ်ကတုန်လှုပ်သွားသလားမတုံလို့သွားဘူးတပ္ပထာအလုံးစုံသောလောကဓမ္မလောကဓံတရားတို့ပေါ်၌တမ္မာကောတူများသောစိတ်တံစိတ်ဒီဟောမိဖြစ်၏တဲ့ဒါကလည်းလောကဓံတရားတွေပေါ့ဒုဒကကြီး လာဘောအလာဘောစီရင်ဥစ္စာရှိခြင်းမရှိခြင်းလက်လာဘပေါ်များခြင်းမများခြင်းလာဘောအလာဘောယတောအယတောအချမ်းရံပေါ်များခြင်းအချမ်းရံကင်းမဲ့ခြင်းနေနံပတနံနေနံဆိုတဲ့ကရေမှုတွေခံရခြင်းပတနာဆိုတဲ့ရှင်းဝမှုတွေခံရခြင်းနေနံပတနာဒုက္ခဒုက္ခချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့ဒီလောကရလောကဓမ္မလောကရန်တရား၈ပါးကြောင့်သူ့ရဲ့စိတ်ကဘာလို့တမကောအဲ့လောကရန်၈ပါးနဲ့တွေ့တဲ့အခါမှာစိတ်ကတမညီမျှပဲနေတယ်။ဘာဖြစ်နေတယ် တက်ကညီမြနေပါတယ်ဗျာတက်ကညီမြနေတယ်ချစ်ချင်းမုန်းချင်းကင်းပြီးတော့နေတယ်တဲ့အဲ့ဒါကဥပက္ခပါရမီပဲအဲ့ဒီဥပက္ခပါရမီကြီးခုနဦးဇင်းတို့ပြောတဲ့ဗြဟ္မဝိယတုပက္ခနဲ့သွားပြီးတော့အတူတူပဲဗြဟ္မဝိယတုပက္ခတည်တယ်အဲ့ဒီတတ္တဝါတွေပေါ်မှာအကြောင်းတရားတွေအပေါ်မှာဆင်းရဲဒုက္ခအပေါ်မှာတတ္တဝါတွေပေါ်မှာစိတ်ကအညီများထားတယ်အဲ့ဒီအတွက်ကြောင့်ချစ်ချင်းဘက်ကမယိုင်ဘူးပရိကဘက်ကမယိုင်ဘူးအနုနယဘက်ကမယိုင်ဘူးမုံချင်းဘက်ချစ်ချင်းဘက်ကမယိုင်ဘူးအဲ့လိုပဲတဲ့ အဲ့ဒါဒါကြောင့်မို့လို့ဥပက္ခပါရမီဒီဗမာကျုံးဝင်လင်မေးဓမ္မဝိဟာရဥပက္ခမှာကျုံးဝင်တယ်ဗမာကျုံးဝင်ဓမ္မဝိဟာရဥပက္ခမှာအကျုံးဝင်ပါတယ်ခင်ဗျာဓမ္မဝိဟာရဥပက္ခမှာအကျုံးဝင်တယ်ဒါကြောင့်မလို့ယနေ့တို့တကကြီးတကမာကြီးတွေဥပက္ခဘာဝနာကိုအခုကဲ့သို့ဒါလေ့လာပြီးတဲ့နောက်ဥပက္ခဘာဝနာပွားများပုံလေးကိုဦးဇင်းတို့ဒါသွားကြရအောင်နော်အဲ့တော့ဥပက္ခဘာဝနာကိုပွားများခြင်းလေဆိုတဲ့သူတော်ကောင်းတယောက်ကြီးဥပက္ခဘာဝနာကိုမပွားများခင်မှာမေတ္တာဘာဝနာ ကရုဏာဘာဝနာဥပက္ခကရုဏာဘာဝနာမုဒိတာဘာဝနာတွေကိုအရင်ဆုံးပွားများရတယ်အဲ့လိုပွားများပြီးပြီဆိုတဲ့သူတော်ကောင်းတယောက်ကမလုပ်ရတော့အဲ့မေတ္တာဇံကိုအခြေခံပြီးတဲ့အခါကျတော့အဲ့မှာတတ္တဝတဝုတယောက် ပေါ့ကွနမစ္ဆတအလယ်လက်ပုဂ္ဂိုလ်ကိုအရင်ရွေးရွေးပြီးတဲ့ကအဲ့ပုဂ္ဂိုလ်ပေါ်မှာကွနမိမိကစောစောကရှိကတော့မေတ္တာပေါ့ဆိုကြပါစို့ဤသူတော်ကောင်းဒီဘေးရန်ကင်းပါစေစေခြင်းရဲ့ကင်းပါစေကိုယ်စည်းရဲ့ကင်းပါစေကျမ်းကျမ်းမာမာချမ်းချမ်းသာပြီးမိမိခန္ဓာအောင်ကိုရက်ဆောင်နိုင်ပါစေဒီလေးကြောင်းနဲ့ကတစ်ကြောင်းကြောင်းပေါ့ အကယ်၍ဘေးရန်ကင်းပါစေလို့မိမိကပို့တယ်ဆိုရင်ပထမဦးဆုံးအဲ့လလတ်ပုဂ္ဂိုလ်ကိုမေတ္တာနဲ့ဤသူတော်ကောင်းဒီဘေးရန်ကင်းပါစေဤသူတော်ကောင်းဒီဘေးရန်ကင်းပါစေလို့မေတ္တာပို့လိုက်တရိယာဇံစိုက်အောင်တရိယာဇံစိုက်ပြီတဲ့ဆိုတဲ့အခါကျမှဘာထက်လို့ရတော့အဲ့ခုနမေတ္တာပို့ထားတဲ့သူတော်ကောင်းတယောက်ကိုပဲအာယုံယူပြီးတော့ဩကာမတကာကံတာလင်ကိုပိုင်ဥစ္စာရှိပါလားငါကသူ့ကိုဘေးရန်ကင်းပါစေဆိုပေမဲ့လေသူ့ကံ အလျောက်သာသူဒီဘေးရန်ကင်းမှာငါဘေးရန်ကင်းမှာဆိုသူဘေးရန်ကင်းနေမှာကင်းမှာလို့ဒီလိုလေးဆင်ရင်ပြီးတော့ကမ္မတက္ကကမ္မတက္ကကမ္မကန္တာလင်ကိုပိုင်ဥစ္စာပါတကားကန္တာလင်ကိုပိုင်ဥစ္စာပါတကားလို့ဒီလိုပွားများရအဲ့လိုပွားများလိုက်လို့ရှိရင်ဘာဖြစ်တော့ပုဂ္ဂိုလ်ကိုတော့အာရုံပြုထားတယ်နော်အဲ့တော့မေတ္တာဘာဝနာမှာယူထားတဲ့ပုဂ္ဂိုလ်ပဲအလလတ်ပုဂ္ဂိုလ်တယောက်ကိုကိုကယူထားတယ်သူ့ကိုမေတ္တာပို့နေတယ်တရားဆန်ရောက်သွားရင်ဒီပုဂ္ဂိုလ်ကိုပဲအာရုံပြုပြီးတော့ကမ္မတက္ကကမ္မတက္ကကန္တာလင်ကိုပိုင်ဥစ္စာရှိပါလားလို့ဒီလိုမေတ္တာဥပက္ခပွားရတယ် ဥပက္ခပွားရင်ဒီပုံပုံကိုအာယုံပြုပြီးပွားများရင်းနဲ့ပဲသူစီသရုတ်တကြံစိုက်သွားတယ်ဒါကြောင့်မလို့ဥပက္ခဒီဒါတတ္တဝါတွေကိုဂယုမဆိုင်တာမဟုတ်ဘူးတတ္တဝါကိုအာယုံပြုပြီးတော့ဥပ္ပခါရဲ့အရှုခံအာယုံတည်တယ်အဲ့ဒါတတ္တဝါပညာပဲတဲ့ဗါတဲ့တော့တတ္တဝါပညာပါပဲအဲ့တော့မေတ္တာဘာဝနာပွားထားတဲ့ပုဂ္ဂိုလ်တယောက်ကိုပဲအာယုံပြုပြီးတော့အဲ့ဒါကာမတကကာမတကလို့ဒီလိုလေးပွားများလိုက်လို့ရှိရင်ဘာဖြစ်မလဲဆိုတော့ဇန်ဆိုင်မယ်အဲ့ဒီဇန်ဒီတော့ရေပုံညာအဖြစ် ဦးဇင်းတို့ဘာဖြစ်မလဲဆိုတော့အဲ့ဒါဟိုဥပက္ခာဇံဖြစ်တယ်ပေါ့ဥပက္ခာဘာဝနာနဲ့ပွားများတဲ့ဇံဖြစ်တယ်အဲ့လိုပွားများလို့ရပြီဆိုရင်ဒါနောက်တစ်ယောက်ပြောင်းနောက်တစ်ယောက်ပြောင်းဒီလိုမျိုးနဲ့ဒါသွားလိုက်လို့ရှိရင်ဒါဥပက္ခာဘာဝနာပြည့်ပြည့်စုံပြီဥပက္ခာဘာဝနာအောင်မြင်ပြီလို့ဒါလိုပြောလို့ရတယ်ဒါဒီဥပက္ခာကဲသဘောပေါ့ အဲ့တော့ဒါဥပက္ခဘာဝနာကိုပွားများဖို့ထို့တူပဲကရုဏာလည်းထို့တူဒါဒါမေတ္တာနဲ့အခြေခံပြီးတော့ပုဂ္ဂိုလ်တွေအကုန်ပွားပွားပြီးလို့ရှိရင်ကရုဏာမှလည်းထို့တူပဲကရုဏာနဲ့ပုဂ္ဂိုလ်တယောက်ကိုဤသူဤသူတော်ကောင်းတွေဆင်းရဲဒုက္ခမှလွတ်မြောက်ပါစေလွတ်မြောက်ပါစေဒီလိုမျိုးကရုဏာဘာဝနာပွားပွားလိုက်လို့တရားဆန်ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုပဲကရုဏာပွားနေတဲ့ပုဂ္ဂိုလ်ကိုပဲအာယုံပြုပြီးတော့ကာမတကာဟော မိမိကဒီဆင်းရဲဒုက္ခတွေကလွတ်မြောက်ပါစေလို့ဒီလိုနှလုံးသွင်းပြီးပြန်လဲသူကံရှိမှလွတ်မြောက်မှာလို့ဒီလိုလေးဆင်ခြင်ပြီးပွားများလိုက်လို့ရှိရင်တခါဘာဝနာအရှင်ကရှေ့ကဟိုကရုဏာဘာဝနာကမ္မထံရဲ့အရှင်အဝါရဲ့ထောက်ပံ့မှုကြောင့်သူကလောလောကူကူနဲ့ပဲဇန်ဆိုင်မယ်ဇန်ဆိုင်သွားရင်တော့အဲ့ဇန်တိတတာဥပကဘာဝနာနဲ့စိုက်တဲ့သုဒ္ဓဇန်ရောက်သွားလိမ့်မယ်အထို့တူပဲမုဒိတာကိုအခြေခံပြီးတော့ဣတရောကောင်းသည်ရရှိပြီးတော့ကြည်တင်ဥစ္စာတွေမှာမဆုပ်လျော်မပျက်စီးပါစေနဲ့ယတ ယထာလတ္တသမ္ပတိတော်မာဝိကိစ္ဆန်တုပေါ့ပါဠိလိုအဲ့လိုလေးပွားများလို့ပွားများလို့တခါတည်းတရိယဇံရောက်ပြီဆိုအဲ့ပုဂ္ဂိုလ်ကိုပဲအာယုံယူရတယ်အဲ့ပုဂ္ဂိုလ်ကိုအာယုံယူပြီးတော့တခါတည်းဩကမ္မတကောင်ငါကသူ့ရဲ့ရရှိပြီးသားစီစဉ်ဥဒ္ဒရာမပြည့်စည်ပါစေနဲ့လို့ငါဘလို့ပဲမုဒိတာပွားပွားသူ့ရဲ့ကံပဲလို့ဘလို့ကံကိုစင်ကြီးပြီးတော့ကမ္မတကကမ္မတကလို့ဘလို့လေးပွားများအဲ့လိုပွားများလိုက်လို့ရှိတယ်ဒါဇံဆိုင်လိမ့်မယ်အဲ့ဒါဒီသုဒ္ဓဇံအဲ့ဒီပုံစံနဲ့မေတ္တာကိုအခြေခံပြီးတော့ဥပက္ခဇံ ကရုဏာကိုအခြေခံပြီးတော့ဥပက္ခဇံမောဒိတာကိုအခြေခံပြီးတော့ဥပက္ခဇံတွေကိုပွားများအားထုတ်ကြရမယ်အဲ့လိုပွားများအားထုတ်ခြင်းဖြင့်မိမိတို့သည်ဒါတမထကမ္မထံပိုင်းမှာဥပက္ခဘာဝနာကိုဒါပြည့်ပြည့်စုံစုံပွားများကြရမှာဒါကြောင့်မို့လို့လည်းပဲဦးဇင်းတို့ဘုံဘကသာခေနရာစေတတဧကံတိတံပြိတဝဝိရတိတရာဒုတိယံတရာတတိယံတရာသတုဋ္ဌံ ဣတိဥဒ္ဓဣတိဥဒ္ဓမတောတိရိယံတပ္ပတိတပ္ပတတာယတပ္ပအောင်နံလောကံဥပကတကေနဇေတတဝိပုလိနမေကရေနအပမတေနအဝေရေနအပြပိစိနပြိတ္တဝဝိဟရတိဥပကတကေနဥပကနှင့်ရှင်သောဇေတတစိတ်ဖြင့်ဧကန္တိတံယမျက်နာတပါးကိုပရိတ္တဝဖြန့်ကျက်၍ဝိရတတိနေဤတထာတို့အတုဒုတယံ နှစ်ခုမြောက်သောရက်မျက်နှာကိုတတ္တယံသုံးခုမြောက်သောရက်မျက်နှာကိုစတုဒ္ဒံလေးခုမြောက်သောရက်မျက်နှာကိုပရိတဝါမေဥပကသာကေတောဥပကနေရှင်သောစေတသာစိတ်ဖြင့်ပရိတဝါဖြန့်ကျက်၍ဥရတတိနေ၏ဣတိသို့ဩဒံထက်ပြသောအရူပလောကအဒေါ်အောက်ပြသောကာမဝါသရလောကတိတိယံလည်းပြသောရူပဝါသရလောကရူပဝါသရလောက၌တပ္ပတိအလုံးစုံသော လောက၌တပ္ပတ္တဒါယမိမိနှင့်အတူတည်းအဖြစ်ကိုပြု၍ သဗ္ဗန္တလုံးစုံသောတတဝါရှိသောလောကံတတလောကကိုဝိပုလေနာကျေပြန်သောမေဂရေနာမြင့်မြတ်သောအပမရေနာအတိုင်းတာပမာဏမရှိသောအဝေရေနာယံမရှိသောအပြာပြည့်စင်နာညူစုခြင်းမရှိသောဝဘဂသာကရေနာဥပကဏိရှင်သောဇေတတာစိတ်ချင်းဖရိတ်တဝါဖြန့်ကျက်၍ဝိဟရတိနေလိုက်ကြကုန်ရတည်းသာဓု သာဓုသာဓုပါဗျာကဲအဲ့တော့အဲ့လိုပေါ့ဥပက္ခဘာဝနာလေးနဲ့ဥပက္ခစိတ်ထားလေးတွေဖြန့်ကျက်ပြီးမြမဝိရတရားတွေဖြန့်ကျက်ပြီးတော့တတ္တဝါတွေအပေါ်မှာဖြန့်ကျက်ပြီးလောကကြီးမှာနေရင်ဒကာကြီးဒကာမကြီးမငြိမ်းချမ်းဘူးလားငြိမ်းချမ်းပါတယ်ဗျာငြိမ်းချမ်းတယ်သမထဘာဝနာတွေလည်းပြင်အင်မတန်ငြိမ်းချမ်းတဲ့အတွက်ကြောင့်အဲ့လိုဘုရားရှင်တိုက်တွန်းတဲ့အတိုင်းကိုယ်စီကိုယ်စီဥပက္ခဘာဝနာတွေကိုပွားများရင်းနဲ့ တမာရီတွေကိုအောင်မြင်စွာထူထောင်နိုင်ကြပါစေထိုသမထကမ္မဋ္ဌာန်းတွေကိုအောင်မြင်စွာထူထောင်ပြီးတော့တမာရီတရားတွေရှိပြီးတဲ့နောက်ယုံ nant ဓမ္မတွေကိုတဆင့်တက်ခါရှုပွားသုံးတတ်၍ထိုယုံ nant ဓမ္မတွေဤလက္ခဏာ၏သုံးနှံမမြဲခြင်းအိဋ္ဌအစဉ်ခြင်းဒုက္ခအခြေခဲအခိုင်မာနိတ္တရာအခြင်းတိတ္တမနေခြင်းအနတ္တဆိုတဲ့လက္ခဏာ၏သုံးနှံကိုကိုစီကိုစီပွားများဆင်ခြင်နိုင်လျက်မိမိတို့လူလားတောင်းတတဲ့ဆင်းရဲဒုက္ခတို့ဤကုံဆုံးရာနိဗ္ဗာန်ကိုဝိပဿနာရဲ့ဉာဏ်တို့ဤအဆုံးမှာ ကိုစီကိုစီမျက်မှောက်ပြုနိုင်ကြဂုံရာတည်းသာသာဓုသာဓုပါဗျာခန္ဓာစဉ်စဉ်လေးရာဆရာတော်ရှင်စာနေရဆရာထမ ခန္ဓာဉာဏ်ရောက်ဘူးတန်တရားများနာယူจิตဉာဏ်ကြရန် ဖြစ်ပါတယ်သို့ပါ၍ဆရာတော်မပြုရတော်အားခန္ဓာဉာဏ်ရောက်ဘူးတန်တရားများပေးတနာတော်မူပါယံယုတ်သိစွာလျှောက်ထားတောင်းခံအပ်ပါသည်ဖျာဒီရှင်ကတော့ဒါလုပ်ငန်းဝင်ပိုင်းပေါ့လေလုပ်ငန်းဝင်ပိုင်းကိုရောက်လာပြီရောက်လာပြီဆိုတဲ့အခါကျတော့ကဲသင်္ကေတလျောက်ပတ်တဲ့တတောင်တတာရိယပုတ်လေးနဲ့ခန္ဓာ ထိုင်းပြီးတဲ့အခါမှာမိမိတို့ပွားများအထုတ်တဲ့ကမ္မဋ္ဌာန်းတွေရှိကြလိမ့်မယ်။အဲဒီမိမိတို့ပွားများအထုတ်တဲ့လက်သုံးကမ္မဋ္ဌာန်းများရှိနေတို့လက်သုံးကမ္မဋ္ဌာန်းများကိုပွားများအထုတ်နိုင်တယ်။အာနာပါနကိုအထုတ်တဲ့သူတော်ကောင်းများတို့လည်းအာနာပါနကိုဆက်လက်ပြီးတော့ပွားများအထုတ်နိုင်ပါတယ်။သို့တော်ဦးဇင်းတို့ဒီမှာတော့ဥပက္ခဘာဝနာကိုဟောစေဖြစ်တဲ့အတွက်ကြောင့်ဒီနေ့တော့ဥပက္ခဘာဝနာပွားများပုံလေးကိုဒါခက်ချင်းချင်းစောစောကပြောခဲ့တဲ့အတိုင်းကြီးသင်ပေးမယ်။မိမိတို့ကတက်တောင်တက်တာအရိယာပုတ်ပြီးနဲ့ ကိုရှင်ရှိကပြောတဲ့တန်ဒီလိုက်ပြီးနှလုံးသွင်းကြည့်ရင်ဒါဥပ္ပခဘာဝနာကိုပွားများပြီးသားလေဖြစ်လိမ့်မယ်။ကောင်းပြီ။အဲ့တော့တက်တောင်နဲ့တက်တောင်တက်တာရှိတဲ့အရိယာပုဂ္ဂိုလ်ထားပြီးတဲ့အခါဥစ္စာပထမတတဝါတူတယောက်ကိုအာယုံကြည့်။ဒါကတော့ဇန်ဆိုင်တဲ့အထိဒါမေတ္တာပွားမယ်ပြီးတော့မှဥပက္ခပွားမယ်ဆိုရင်ပေါ့။အဲ့တော့တတဝါတူတယောက်အလယ်လက်ဖြစ်တဲ့ပုဂ္ဂိုလ်တယောက်ကိုရေးချင်မိမိ ဟိုမိတ်ဆွေတွေကသူ့မိမိလေးစားအပ်တဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်တယောက်လိန်လူပုဂ္ဂိုလ်တယောက်ကိုရွေးချယ်အဲပုဂ္ဂိုလ်တယောက်ကိုရွေးချယ်ပြီးတော့ဥစ္စာပထမမေတ္တာပို့ရတယ်ဒီသူတော်ကောင်းသည်ဘေးရန်ကင်းပါစေဘေးရန်ကင်းပါစေဘေးရန်ကင်းပါစေအဲပုဂ္ဂိုလ်ကိုအာယုံပြုထားရအာယုံပြုပြီးတော့ပွားများနေရစိတ်ထဲကဘေးရန်ကင်းဖို့သူ့ရဲ့ဘေးရန်ကင်းရှင်းဖို့အဲ့လိုလေးစိတ်ထဲကနေပွားများပွားများအမြဲတမ်းပွားများလို့စိတ်ကတော်တော်တည်ကြည်လာပြီဆိုရင်လာ အကယ်၍ဘာဝနာအရှင်ဟိုနေရာလည်းကောင်းတယ်အတိတ်ကလည်းပဲအကြောင်းတရားတွေကနိကကဲ့တယ်ဆိုရင်တော့လောလောကူကူနဲ့ဇန်ဆိုင်မယ်အဲ့လိုဆိုင်လို့ရှိရင်ဒီကလေးများအကယ်၍ဟိုဒီထဲမှာလေ့ကျင့်မှုတဲ့သူတော်ကောင်းတွေရှိရင်ပထမဇန်ကနေဒုတိယဇန်ဒုတိယဇန်တတိယဇန်ခက်မြန်မြန်လေးသွားလာဒါဦးဇင်းတို့မိနစ်ပိုင်းလောက်အတွင်းမှာ10မိနစ်10မိနစ်အတွင်းမှာဒါတတိယဇန်ကိုရောက်အောင်ကူလာတတိယဇန်ရောက်အောင်ကူပြီးတဲ့အခါကျတော့အဲ့ဒီဥပက္ခရဲ့သဘောကိုဆင်ញင်ဥပက္ခရဲ့သဘောကိုဆင်ញင်တဲ့အခါမှာဩ ငါကဒီတတဝါကိုဘေးရန်ကင်းပါစေလို့ဒါဘလို့ပဲမေတ္တာဘာဝနာတွေပွားများပွားများသူကံရှိခဲ့ရင်မှသူကံရှိပါမှလွတ်မြောက်မှာကံမရှိရင်မှမလွတ်မြောက်ဘူးဘလို့မျိုးဥပက္ခသဘောတရားကိုသိရင်သိရင်ပြီးတဲ့အခါကျရင်ကန္တာလင်ကိုပိုင်ဥစ္စာရှိတယ်ကန္တာလင်ကိုပိုင်ဥစ္စာရှိတယ်လို့ဒါလိုပွားများရတယ်အဲ့လိုမျိုးလေးပွားများလိုက်လို့ရှိရင်ဒါစိတ်ကတတိတိနဲ့ငြိမ်းချမ်းလာမယ် ကောင်းအဓိကထင်ရှားတာကတော့တခါလေတောကတွေငြိမ်လာမယ်တောကတွေငြိမ်ပြီးတော့တခါလေစိတ်ကတည်ကြည်လာအဲ့တည်ကြည်မှုလေးကြီးဟိုပို့ပြီးတော့ပေါ့နော်အညီအမျှဆိုတဲ့စိတ်ရဲ့သဘောဟာအစွန်းမကြတဲ့သဘောပေါ့ညီမျှပြီးတော့နေတယ်အဲ့လိုညီမျှပြီးနေပြီဆိုတာတယောက်ပြီးတယောက်တယောက်ပြီးတယောက်ဒါဥပက္ခဘောင်နာလေးကြိုးစားပြီးပွားများအားထုတ်ရင်ဒါ ဟိုသမထကမ္မဋ္ဌာန်းကိုလည်းပွားများအထုတ်စေဖြစ်တယ်အကယ်၍မိမိတို့ကဇန်နီရတဲ့ဒီအာမထုတ်နိုင်တဲ့သူတော်ကောင်းတွေမှလည်းဒါဥပက္ခသဘောလေးတတဝါလေးဒီကန္တာလေးကိုယ်ပိုင်ဥစ္စာရှိတယ်ဆိုတော့ဥပက္ခသဘောလေးကိုပဲဒါဉာဏ်လေးစီသွားပြီးတော့ရှင်းရင်းပြီးနေရင်ဒါဥပက္ခဘာဝနာမိမိတဏ္ဍာမှာဥပက္ခဓမ္မစုတရားတဲ့ကဥပက္ခသဘောတရားမိမိတဏ္ဍာမှာကင်းအောင်နေမှာဖြစ်တယ်အဲဒါကြောင့်မလို့ကြိုးစားပြီးတော့ဥပက္ခဘာဝနာတရားလေးကိုကြွားမြတ်အထုတ်လိုက်ကြအောင်ဆို ခုလိုအာနာဂမရဏီစင်ရန်အေဇန်နေစစ်ပင်ဒီနေ့တစ်ချိန်ကိုဆုံးတတ်ပြီးတော့နောက်အစီအစဉ်တစ်ခုဆက်သွားကြအောင်ဆို